နေ့1990ခုဇွန်လဘယ်ရက်နေ့လဲဇွန်လ9ရက်နေ့ဝန်တာစရာကောင်းတဲ့နေ့လို့ဆိုရမှာဒီလိုဒီလိုသင်္นานမျိုးပြေးနေရတော့ကြာလာပြီအဆင်မပြေနိုင်ဘူးတခါတည်းလည်းမတောင်းဆိုကြတော့ကောလာတာပဲနေခဲ့ရအဲတခြားလူမျိုးတွေက ကိုရှိလာပြီးတော့မေးမြန်းကိုရှိသိမ်းယူအဲ့လိုလုပ်ပြီးတော့ကိုကိုကိုလှူတန်းနေတဲ့တရားတွေကဒီလိုမလုပ်ကြဘူးဆိုတော့ဘုရားဘာသာပြန်ပွားလာတော့ဘုရုရှိပြန်ပွားပြန်ပွားကောင်းတာကြီးပါဟုတ်လားဒါပေမဲ့ကိုတရားတွေလည်းဟိုဘာခေါ်မလဲရနိုင်တဲ့အကျိုးကိုရစေခြင်းတယ်ဒါမှမဟုတ်ဟိုခလေးတဏ္ဍလောက်တာလဲဗမာရီကတယောက်မှမလောက်ဘူး အင်ဒိုနီးရှားတွေပဲလာတယ်ဆိုတော့ဒါနဲ့တော့ဖြစ်သေးပါဦးထမရလေအခုမနေ့ကကုန်ကန်ကြီးတော့စတန်လီယာသူ့အိမ်မှာအဲဒီတရားပွဲလေးလောက်ချင်တယ်ဆိုပြီးတော့နှစ်ရက်လောက်ခဲ့တာအာသူကတော့တော်တော်လေးသဘောကျတယ်ပေါ့တော်တော်နားလည်တယ်ဆိုပြီးတော့ဒါနဲ့အเจ้าမှလည်းလောက်ချင်တယ်ဆိုပြီးတော့ရှောက်လို့အာရက်မရမကယူပြီးတော့လောက်ရတာအခုသူဒီနေ့ तू ကမလာနိုင်ဘူးမနေ့ကသူပြောသွားတယ် ကဲမတတ်နိုင်ဘူးလေဒါမလို့သူသူသူနန်းတော်မိသားတွေပြန်ပြောမှာပါဘာဆိုတော့ပြန်စမှာဖြစ်မှာဟုတ်တယ်မလားအဲအဲ့တော့ဒီဒီတင်နန်းကိုဟိုဟိုတဲ့ဟိုတဲ့ပါတဲ့အတိုင်းပေါ့အဲ့ဒီရက်သူသူရက်မှန်မှန်လောက်သွားမှာနော်အဲ့တော့ဒီနေ့ဘာကစမလဲတဲ့ဘာကစမလဲဆိုတော့ဗုဒ္ဓဘာသာအကြောင်း အခြေခံဗုဒ္ဓဘာသာပေါ့ဒီဒီဒီသင်တန်းမှာဗုဒ္ဓဘာသာအကြောင်းစမယ်ဆိုတော့ပထမဆုံးညမလာဘူးလို့တွေကပြောနေတာဟမ်တိတ်ထတော်ပါသွားပြီအဲ့တော့ဒီနေ့ဖယားအကြောင်းနည်းနည်းလေးစပြီးတော့ကိုးကွယ်ခြင်းဆိုတဲ့တရဏဂုံလို့ခေါ်တဲ့ကိုးကွယ်ခြင်းအဲ့ဒီအကြောင်းကိုလည်းပြောပြ အဲ့တော့အခုမင်းတို့ဘာဘာသာတော့လို့မေးရင်ဗုဒ္ဓဘာသာလူတိုင်းဒီလိုပဲဖြေမှာပဲအဲ့မင်းတို့ကိုးကွယ်တဲ့ပုဂ္ဂိုလ်ပေါ့လေဗုဒ္ဓအဲ့ဒီဗုဒ္ဓကဘယ်တော့မှပေါ်ခဲ့တာလဲဘယ်လိုဘယ်လိုအထောက်အထားရှိတယ်လဲတကယ် historical person ဟုတ်ကဲ့လားအဲတော့မဟုတ်ထွင်ပြီးတော့ဟမ်ဂျန်တာကြီးထွင်ပြီးတော့ရေးထားတာလား ဒီလိုသူများကမေးလာရင်ကိုကပြန်ပြောတတ်ရမယ်ဖြေတတ်ဖို့အရေးကြီးတယ်အဲ့တော့တို့ထောင်း1956ခုနှစ်ကတည်းသာသနာ2500ပွဲကျင်းပါခဲ့အဲ့ဒါမင်းတို့တွေ့ရမယ်နော်ဟမ်ဟုတ်54မှာသင်္ကန်းနာစတယ် နှစ်နှစ်ကြာတော့သင်္ကန်းနာပြီးတော့အဲ့ဒီသင်္ကန်းနာအပြီးနဲ့2500ပွဲနဲ့တိုက်ဆိုင်တယ်ဆိုတော့1956မှာသာသနာ2500ပြည့်သွားသာသနာ2500ပြည့်တယ်ဆိုတာမြတ်စွာဘုရားပြိဋိဘံပြုပြီးတဲ့နောက်အနှစ်2500လို့ဆိုလို့ဟိုတက္ကရာယူပုံလေးတွေလည်းမင်းတို့နားလည်ထားရမယ်ဟုတ်လား BC တို့ AD တို့ယူတာကတစ်မျိုးဗုဒ္ဓဗုဒ္ဓတက္ကရာယူတာကဘုရားပြိဋိဘံပြုပြီးတဲ့နောက်ကစပြီးတော့ယူလာ အဲ့တော့အဲ့ဒါတွက်ဆမ်းမှာမြတ်စွာဘုရားဟာ BC ဘလောက်မှာမွေးတယ်လေတဲ့အဲနောက်နောက်ပထမဆုံး BC ဘလောက်မှာပြိဋိဘံပြုတယ်လေအဲတွက်ဆမ်း2500တဲ့က1956နှုတ်944အဲဒါဖြစ်ရင်မြတ်စွာဘုရားပြိဋိဘံပြုခဲ့တာဟာ554 BC နော်ဒါဟာတို့ တို့အစဉ်အလာအရရည်တွက်တာအရှိတိုင်းအစဉ်အလာအရဒီဟိုယူလျာဗမာကမ္ဘောဒီးယားလာအိုပေါ့လေဒီထေရဝါဒငန်းနိုင်ငံထေရဝါဒကျမ်းဂန်တွေမှာလာတဲ့အတိုင်းဒါတို့ရည်တွက်တာဟုတ်လားအနောက်နိုင်ငံသားတွေကလည်းပဲသူတို့ဟာသူတို့ရည်တွက်တယ်သူတို့ကဟိုလီဟိုရည်တွက်ဒီရည်တွက်နဲ့နှစ်တွေလျှော့ပြဲအဲ့တော့သူတို့နဲ့တို့နဲ့ဘယ်လောက်กว่าလဲနှစ်60 90လောက်กว่าအဲသူတို့ကလည်းရာသွင်းကဘယ်လိုပါပြစ်တယ်တို့ကပုံစောတယ်อืมသူတို့ကနည်းနည်းနောက်ချတယ်ဆိုတော့နှစ်60 90လောက်နောက်ချတယ် အဲထားပါတော့လေသူတို့ဟာလည်းပဲ conjecture ပဲအမှန်ကတော့ဟုတ်လားဘယ်သူမှအတိအကျတော့ပဲပြောနိုင်တာမဟုတ်ဘူးအဲတော့ကိုကိုတို့တို့ tradition ကိုပဲတို့ကနောက်ကလိုက်ဘာကြောင့်လဲဆိုတော့ဆိုတော့ဒီနှစ်က2500ပြည့်တဲ့နှစ်ဆိုရင်ဒီ2500ရေတွက်လာကြတာမဟုတ်လားဒီနှစ်ပြည့်တဲ့နှစ်ရေတွက်လာကြတာဒီ2500ကိုလွယ်လွယ်လေးမဟုတ်နိုင်ပါဘူးလို့ဟုတ်လားပြောဖို့မဖြစ်နိုင်ဘူး2500ကဆိုတော့မနှစ်က2400လောက်တော့49 2000ဟုတ်လား အခုကျမှ2500ဒီနှစ်ကျမှ2500ဒီလိုထွင်ထားတာမဟုတ်ဘူးတနည်းချင်းလာတာလာလာလာလာနေတာဆိုတော့ဒီ tradition ကြီးတစ်ခုလုံးကိုလှုပ်ရှားပြဖို့ချိန်ဖြတ်ပြဖို့လည်းပဲမလွယ်ဘူးဟုတ်တယ်မလားအဲတို့ကလည်းပဲအိန္ဒိယနိုင်ငံကကြောက်စာတို့ဘာတို့တွေကြည့်ပြီးတော့မှန်းဆတာကြီးပဲအကုန်လုံးအဲ့တော့တို့တို့မှန်းဆတာလည်းတို့မှန်းဆပါကိစ္စမရှိဘူးကိုကိုကတော့ကိုဟာပဲကိုယူရမှာပေါ့နော်ထားပါတော့ဒါကတော့ဘယ်တော့မှပါရစာအတိအကျဆိုတာဟို scientifically ပြောရင်တော့ဘယ်သူမှမသိနိုင်ဟုတ်လားဒီလိုပဲဟိုဟိုအနေနဲ့ဒီအနေနဲ့ထောက်ထားပြီးတွေ့ယူရတာထားပါတော့အဲ့တော့အဲ့တော့မြတ်စွာဘုရားပြိဋိဘံပြုတာဟာ BC ဘလောက်ပါနော်944တဲ့နော်အဲ့တော့မြတ်စွာဘုရားကပြောမှပြန်ကြတယ်ဟုတ်လားဟိုဘနဝတရားဟောခဲ့တယ်ဘုရားဖြစ်ပြီးဘယ်နှစ်နှစ်နေခဲ့တယ်45နှစ်နေခဲ့တယ်ဒါပေမဲ့45နှစ်တခါထပ်ပြီးတော့နှုတ်အောင်မတင်ဟုတ်လား လှုပ်အောင်မလားပေါင်းအောင်မလားအပေါင်းအောင်ပါဒီကြတော့အဲ45နဲ့ပေါင်းလိုက်တာဟမ်ဟုတ်က989အဲ BC 989မှာဖျားဖြစ်တယ်6နှစ်ဒုက္ခရစရိယာကျင့်အဲ989တဲ့ကို6နှစ်ထည့်လိုက်မမဖြစ်ခင်ဒါကနောက်ပြန်လို့တိုးခိုင်းတာသူကဘက်ကွက်သွားနေတာအဲ ပေါင်းအဲ995 995 BC မှာတောထွက်တယ်995အဲကောင်းပြီတောထွက်တဲ့အချိန်မှာပဲဘုရားလောင်းကအသက်ဘယ်လောက်ရှိလဲကဲ29ထပ်ထည့်လိုက်624အဲဒါဖြင့်မင်းတို့ဖះဘယ်တော့မှမွေးဖွားတယ်လေဒီလူပြည်မှာဆိုရင် 624 BC နော်ဒါဟာဟိုတချို့တချို့ကျန်စာအုပ်တွေမှာ623 BC လို့ရေးတာတွေလည်းတွေ့တွေ့လိုက်တယ်ဒါဒီဒီလောက်တစ်နှစ်လောက်ဆိုတာကတော့ဘာမှမပြောပါတော့ဟုတ်လားဒါတော့ဟာကြီးတွေ့လာတာဟိုနေ့စဉ်မှတ်တမ်းလေးရှိခဲ့တာမဟုတ်ဘဲနဲ့မှားရတာဟုတ်ဒါကြောင့်မို့ around 624 BC ပေါ့လေဟုတ်လားဟိုဟာပြုပြောရင်ကောင်းပြီပြန်ပြောသမှာအောင်ရသဖရဘယ်နှစ်ခုနှစ်ကမွေးခဲ့လဲ624 BC 624ကမွေးတယ် ပြီးတော့တောထွက်တော့995မှာတောထွက်တယ်ဘုရားဖြစ်တော့989မှာဘုရားဖြစ်တယ်ပြိနိဗ္ဗာန်ပြုတော့944အဲကောင်းပြီတို့ကလပါပြောနိုင်တယ်နှစ်တင်မကဘူးနော်ကဲဘုရားဖြစ်တဲ့ဘုရားဖြစ်တဲ့လဘယ်လတော့ဘယ်လိုပြောလဲအေးဟုတ်ပြီကဆုံလဒါဖြစ်ရင်ကဆုံလအခုမေလပေါ့နော်ဘုရားဖြစ်တဲ့နေ့ကြည့်လိုက်စမ်းဘယ်မလဲ9 989ဒါဖြင့်မေ589 BC နော်ဘုရားဖြစ်တာသိရင်ဖွာတာလည်းသိရမယ်ပြိဋိဘံပြုတာလည်းသိရမယ်ဘာလို့ဆိုတရက်အတူတူပဲလို့ပြောတယ်နော်ဒါဖြင့်ရင်မေ624 BC မှာဖွာတယ်အေးမေ589 BC မှာဘုရားဖြစ်တယ်မေ554 BC မှာပြိဋိဘံပြုတယ်အဲ နော်အကုန်မဟုတ်ဘူးတခုကြံသေးတယ် renunciation I mean တောထွက်တာတောထွက်တာကြတော့ဝါစုဇူလိုင်နော်อืมဇူလိုင်ဇူလိုင်နဲ့ဆက်တော့လို့ဓမ္မစကြာဟောတာလဲဇူလိုင်ပဲနော်ဝါဇူလာပဲဒီထက်တော့မပါသေးဘူးထားပါတော့အေးဒါမြတ်စွာဘုရားရဲ့တက္ကရာအကျဉ်းပေါ်လေ ဒါဘယ်မှာရှိတယ်လဲဆိုတော့ဒါတော့ခြေရဝါဒကြံခန့်တယ်မှာရှိတယ်နော်ဒီဘာခေါ်မလဲကြောက်စာတို့ဘာတို့နော်ရှေးဟောင်းပစ္စည်း archaeological အထောက်အထားအနေနဲ့ကတက်ကရစ်အတိအကျဒါတွေတော့မရှိဘူးဒါပေမဲ့လို့မြတ်စွာဘုရားပြိဋိမံပြုပြီးတဲ့နောက်အနှစ်200 200ကျော်လောက်ပါအတောကမင်္ဒရာကြီးဆိုတာပေါ်ပေါက်ခဲ့တယ် အဲ့ဒီအတောကမင်းသားကြီးကမြတ်စွာဘုရားဖွားတော်မူတဲ့နေရာနော်သူကြောက်တန်စိုက်တာဓမ္မစကြာဟောတဲ့နေရာကြောက်တန်စိုက်ထားကြတော့သူကကပီးလေးပါထိုးထိုးထားကြတာဆိုတော့ဒီနေရာမှာဘုရားမွေးတာဒီနေရာမှာဘုရားဓမ္မစကြာဟောတာစတဲ့ဖြစ်ပေါ့လေအဲ့ဒီလိုရှိတဲ့အတွက်ကြောင့်မို့အဲ့ဒီအထောက်အထားတွေအရာမြတ်စွာဘုရားဆိုတာဟာတကယ်တကယ်ရှိခဲ့တဲ့ပုဂ္ဂိုလ် ထွင်ထားတာဒါနာကြီးလောက်ကြံပြီးတော့ရေးသားထားတာမဟုတ်ဘူးဆိုတာထင်ရှားတယ်တော်တော်ရှိကြတော်တော်ရှိကြတဲ့အပိုင်းကအနောက်နိုင်ငံသားတွေကသူတို့ကအရှိအရှိကဟာဆိုသူတို့ကအများမဟုတ်ဘူးလောက်ချင်တာဆိုတော့ကိုဒါတွေကအကုန်လုံးอืมလောက်ကြံရေးထားတာပါဆိုတဲ့အနေမျိုးသူတို့ကပြောကြတယ်နောက်တော့တဖြည်းဖြည်းနဲ့အိန္ဒိယမှာဟိုတူးဖော်တာတွေကတွေ့တွေ့တွေ့တွေ့လာတယ်ဟုတ်လားဟိုစေတဝန်ကျောင်းတော်ယာကြီး ကျူးဖော်လို့တွေ့တယ်ဓမ္မစကြာဟောထားတဲ့စေတီကြီးရှိတယ်ဗုဒ္ဓဂယာဗုဒ္ဓဂယာစေတီကတော့ဘုရားလက်ထက်ကရှိတာမဟုတ်ဘူးသို့တော့ဘောဓိပင်ဆိုတာအဲ့နာမှာရှိတယ်ဒါတွေအကုန်လုံးပြန်ပြီးတော့တွေ့တဲ့အခါကျတော့သူတို့ညင်းလို့မရဘူးဖြစ်သွားတယ်ဒါမို့မင်းတို့အနောက်နိုင်ငံစာကိုဖတ်ရင်လည်းအမြဲတမ်းသတိထားပါလို့ငါဒါပြောချင်တယ်သူတို့ကအမြဲတမ်းအဲ့ဒီလိုဒီဒီကောင်းတွေကိုငါဘယ်လိုမဟုတ်တိကိုလောက်ရမလဲဆိုတဲ့စိတ်နဲ့သူတို့ကရေးတာကြည့်တာဟိုသူတေသနာလောက်တာအခုအတော့ကမင်းကြီးဆိုတော့ အတော့ကမင်းကြီးလည်းသူတို့ကဒါဘုန်းကြီးတွေထွင်ရေးထားတာအဲ့လိုပဲလောက်တာပဲပြီးတော့အတော့ကမင်းကြီးကိုယ်တိုင်ကိုယ်ဌာနသာသနာပြုလွှတ်တယ်တွေပါလေကြားဘူးတယ်မဟုတ်လားနော်နောက်ဟိုနောက်နောက်ကြပ်တာပြောမှာပေါ့လေအေးအဲ့ဒါပေါ့အတော့ကမင်းအဲ့တော့အဲ့ဒါတွေလည်းပဲသူတို့ကသာသနာပြုလွှတ်တယ်ဆိုတော့ပါလေမယုံဘူးဟုတ်လားအဲ့တော့ဒုဒုဒုဟိုခြေတော်ဘာသာကျမ်းမှာမဟာဝန္တဆိုတဲ့ကျမ်းပြီးတော့ကိုခုအထခါပေါ့လေအဲ့ဒါမှာပါတယ်ဒီဟိုကျွန်း သာသနာပြုလွှတ်တာတွေပါလေအတောက်ကမင်းကြီးအဲ့တော့ဒါတွေကိုသူတို့ကပထမဒံခံကြီးလို့ပဲလှုပ်ထားတယ်ဒါပေမဲ့လို့နောက်ကြတော့ဘာဖြစ်လဲဆိုတော့စမ်းချီစိတ်တီတို့ဟုတ်လားပြီးတော့တခြားစိတ်တီတွေတူးဖော်လိုက်တဲ့ခါကျတော့ဓာတ်တော်ကျုပ်တွေတွေ့နော်အဲ့ဒီဓာတ်တော်ကျုပ်တွေမှာစာလေးတွေရေးထားတယ်ဗြဟ္မီအခရံတွေရေးထားတယ်အဲ့ဒီမှာပါတဲ့နာမည်နဲ့မဟာဝန္တဘုရားဘာမှဆိုထားတဲ့ဘယ်နိုင်ငံကိုဘယ်မထေကိုလွတ်တယ်ဘယ်ဘုန်းကြီးကိုလွတ်တယ်ဆိုတဲ့ဒါနဲ့ကသွားပြီးတော့တိုက်ဆိုင်တယ် ဆိုတော့ကတ္တမိတာတိုင်းကိုပဲဘုန်းကြီးလွတ်တယ်ဆိုရင်အဲ့အဲ့ဒီဟိုဓာတ်တော်ကျုပ်မှာအဲ့ဒီနာမည်တွေ့နေရအဲ့ဒီခါကြမှာသူတို့ကပြန်ပြီးတော့ရောက်လာဟိုစမ်းချီအိန္ဒိယစမ်းချီရှိတယ်မလားအဲ့ဒီစမ်းချီမှာတွေ့တယ်တခြားနေရာတော့ငါမမှတ်မိဘူးတွေ့တာတွေရှိတယ်ပြီးတော့အဲ့ဒီအတောကကြောက်စာကိုသူတို့ကတွေ့ပြီးတော့ဒါဟာအတောကကြောက်စာပဲလို့သူကမယူဆသေးဘူးဘာလို့ဆိုအတောကကြောက်စာနာမည်မပါလို့လေဒါလွန်းကိုဟောပြည့်တယ်လို့နော်ဟိုက ဒေဝနာပိယောပိယတတိရာဇာလို့ဒီလိုကြီးလာတယ်ဒေဝနာပိယောပိယတတိပိယတတိနဲ့ဆိုထားတော့ပိယတတိဆိုတာဟာအတော့ကမဟုတ်ဘူးပေါ့အဲ့ဒီလိုသူတို့ကလုပ်တာနောက်ကြတော့အဲ့ဒီမဟာဝန္တနဲ့မဟာဝန္တမှာလည်းပိယတတိလို့လည်းသုံးထားတာနဲ့သွားတိုက်ဆိုင်တဲ့အခါကျတော့အဲ့ကျမှသူတို့ကမဟာဝန္တကိုတခါပြန်ရုံတာငါကိုတော့မဟာဝန္တဆိုတာလကာပုံကြီးတွေဒီကုရင်လေးရေးထားတာလို့ပြောတာထားပါတော့ဒါကြီးကနော်ဒါကြောင့်မို့တို့အနေနဲ့မှတ်သားဖို့ကတော့ဗာလဲမြတ်စွာဘုရားဆိုတာတကယ်ရှိခဲ့တဲ့ပုဂ္ဂိုလ် ရာဇဝင်အထင်အရှားတက်တော်ထင်ရှားနေအသက်ရှင်ခဲ့တဲ့ပုဂ္ဂိုလ်ပေါ့လေဒါကိုနားလည်ထားရမယ်ပြီးတော့ဒုမြတ်စွာဘုရားဖွားတော်မူတဲ့နေရာနော်ပြီးတော့ဘုရားဖြစ်တဲ့နေရာဟိုပြိဋိဘံပြုတဲ့နေရာဓမ္မစကြာဟောတဲ့နေရာပြီးတော့တရားဟောသွားတဲ့နေရာတွေကိုအခုထိအောင်တို့ကလိုက်ပြီးတော့ပြနေတယ်ငါလည်းအိန္ဒိယတော့မရောက်ဘူးဟုတ်လားဒါပေမဲ့လို့အဲ ပြနေတဲ့ပုံကိုယ်ရှိတာပေါ့လေနော်အခုစာအုပ်တွေပါလည်းရှိပါတယ်အဲ့ဒါဒီနေရာတွေလည်းတို့ကအကုန်လုံးပြောက်ပြောပြနိုင်မရေမရမဟုတ်ဘူးတို့ဘုရားကဒါလေးနားလည်ထားရအောင်နော်အဲ့ဒီမြတ်စွာဘုရားဟာ45မှာပါလုံးတရားဟောပြီးတော့ပြိဋိနိဗ္ဗာန်ပြုပြီးတော့ဘုရားအဲ့ဒီဘုရားပြိဋိနိဗ္ဗာန်ပြုပြီးတဲ့နောက်လည်းပဲမြတ်စွာဘုရားရဲ့တပည့်တပည့်သားခေါ်ပါတော့ဘုန်းကြီးတွေကအစင်းစင်းဒီပိဋကသုံးပုံသာသနာတော်ကိုဆောင်းလာတယ်လို့ခေါ်တာပေါ့ ဆရာကနေပြီးတစ်ဘက်ပြီးတစ်ဘက်ကနေနောက်တစ်ဘက်ပြီးနောက်တစ်ဘက်ကနေနောက်တစ်ဘက်ပြီးနဲ့ဒီလိုနဲ့အဆင့်ဆင့်နဲ့ဆောင်းလာတာယနေ့တယောက်နော်အခုဆိုအမေရိကန်နိုင်ငံကြီးတောင်ရောက်နေပြီဘုရားဘာသာဟာအဲ့တော့အမေရိကကိုရောက်လာကြတဲ့ဗမာတွေအနေနဲ့ကိုဘာသာအကြောင်းကိုကိုတော်တော်မှတ်မှတ်သားသားနားလည်ထားဖို့အရေးကြီးတယ်ဟုတ်တို့ဗမာပြည်မှာမင်းတို့နေတယ် ပေါ့ပေါ့ဆဆနေလိုက်အရေးမကြီးဘူးဘာမှဒီမှာလူတိုင်းကဘုရားဘာသာဖြစ်နေတယ်ဟုတ်လားလူကြီးသူမတွေရှိတယ်ဘုရားမှလည်းနင်တို့လာမေးမှာမဟုတ်ဘူးဟုတ်လားဘုရားဘာသာအကြောင်းဘာအကြောင်းဒီနိုင်ငံရောက်လာတဲ့ခါကျတော့အခြေအနေတစ်မျိုးပြောင်းသွားသူက alien နော်သူများတွေကြားမှာလည်းသူက alien တို့ဖို့ဆိုသူတို့ကလည်း alien ပါဒီဒီဒီကြားတွေထဲမှာနေရတော့သူတို့ကလည်းအလွန်မေးကျင်မြန်းကျင်တယ်မဟုတ်လားမေးမြန်းမထူးဘူးလားမင်းတို့တကယ်ချင်းတွေပါလေတွေ့ဟမ်အေးတို့တို့ကဘုရားကိုဝှချတာမင်းတို့အနေနဲ့ဟုတ်လားဘာဆန်းတယ် နော်အဲခမရဘာလို့တာတော့လို့ဘ누구ကမေးမှာတော့ဘ누구မှမမေးဘူးဘုရားဝှက်ချတာမြင်လို့နော်ငါတနည်းရတယ်ဟောတော့ထိမှာလူတယောက်ကမေးတယ်အဲ့ဒါဘာလို့တာတော့နဲ့အဲ့လိုနောက်ပြောပြတာဟာဒါငါဘုရားကိုအယူတည်ပေးတာဟုတ်လားငါငါဘုရားကဘုန်းကြီးအဲ့တော့ငါဘုရားကိုငါအယူတည်ပေးတယ်ငါဘုရားကငါခုလိုဒီတရားတွေကိုသူဟောလို့တို့ကကျင့်လို့တို့အကျိုးရလို့ငါကျေးဇူးတင်တဲ့နေနဲ့ဒါအယူတည်ပေးတာရှ िख ိုးတာ မင်းမလို့ရှိရင်ဒီကိစ္စမရှိဘူးဟာဒါပဲလို့ငါကတော့လုံးမှာပဲဆိုအဲ့လိုပဲပြောလိုက်တော့ तू နားလဲသွားတယ် तू ကသိကျင်တာဘာလို့တာတော့ तू လည်းလိုက်လို့လို့လို့ရင်ဖြစ်မလားအဲအဲ့ဒါမို့မင်းကငါလောက်ရမယ်လို့မပြောဘူးဒါမလို့မင်းလို့ရှိရင်လို့မလို့ရှိရင်လည်းနေမလို့လို့လည်းပဲ embarrass မဖြစ်နဲ့ဆိုတော့သူများတွေကလှုပ်ပြီး तू ကမလှုပ်တော့လေ तू ကနည်းနည်းရှုပ်လို့ဆက်နေပြောမှာဒီလိုလည်းမဖြစ်နဲ့လို့ဟုတ်လားအားလုံးကမင်းနားလဲတယ်လှုပ်ချင်ရင်လည်းလှုပ်နောက်တော့လည်းလှုပ်တာပဲ ဟိုကျအခုဒီအမေရိကနေဖျားကုန်မှုချတာအများကြီးဖြိနေတယ်နင်တို့မြင်ကြမယ်ဝင်ငါဒါမှမဟုတ်တစ်ခါလေဖြိကိုလာစေခြင်းနဲ့လူတွေလာပြီးတော့ကြည့်စေခြင်းနဲ့ကိုကစပြီးလှုပ်ထားတယ်ကိုကကိုကုံလိုက်လှုပ်ကုန်ကြတာပေါ့လေဟို staunch Christian လောက်ပဲကြံတယ်အဲတခြားလူတွေကတော့အကုန်လုံးလိုက်ဝတ်ချတာအဲ့လိုပေါ့လေအဲ့တော့ဟိုဝတ်ချတာတွေ့ရင်မင်းဘာလုပ်တာတော့ဆိုရင်ကိုကပြန်ပြောတတ်ရမယ်နော်အေးပြောတတ်လား အဲ့တော့ဒီသစ်သားဆင်းတူကြီးကိုနဲ့တို့ကရက်နေတာမဟုတ်ဘူးသစ်သားဆင်းတူကြီးကိုရှ िख ိုးတာမဟုတ်ဘူးအမှန်ကဒီသစ်သားဆင်းတူကိုစားပြုထားတဲ့တကယ်မြတ်စွာဘုရားကိုရှ िख ိုးတာနော်အဲ့ဒါပြောပြတယ်သစ်သားဆင်းတူရှ िख ိုးတာဆိုသစ်သားအယုတ်ပဲဟုတ်တယ်မလားဘာအထူးလဲမှန်တမ်းမြန်တို့ကဟိုဘုရားသာဖြစ်ပြီးတော့ဘုရားကိုကြည်ညိုးနေလို့လားအမြတ်တနုကိုးကွယ်နေတော့ဒီအပြင်လူတယောက်အနေနဲ့ပြောမှဆိုဘာအထူးလဲတခြားအယုတ်တစ်ခုနဲ့ တစ်သားအထုတ်ထားတာဟုတ်တယ်မလားอืมဒါကြောင့်မို့တစ်သားရုပ်တင်တို့ကရက်နေတာမဟုတ်ဘူးနော်ဒီတစ်သားဆင်းကျူကကုစားပြုထားတဲ့တကယ်မြတ်စွာဘုရားရှိလို့စိတ်ကရောက်ပြီးတော့အဲ့ဒီမြတ်စွာဘုရားကိုရှ िख ိုးတာအဲအယူအသေးပေးတာနော်သူတို့အင်္ဂလိပ်လိုပြောကျေးဇူးတင်ကြောင်းပြောတာပေါ့လေဟုတ်လား gratitude ပြတာအဲ့ဒီအဲ့ဒီလိုနည်းနဲ့သူကဘုရားကိုရှ िख ိုးတာထားပါတော့အခုဒီနေ့ပြောချင်တာကကိုးကွယ်တယ်ဆိုတာကိုပြောချင်တယ်နော်ဘုရားကြောင့်တလောက်ကလေးပဲသူရက်ထားအောင်ဟုတ်လားနောက်မှ နောက်မှမြတ်စွာဘုရားရဲ့ characteristic တွေလာလိမ့်မယ်ပထမဆုံးကိုးကွယ်တယ်ဆိုတော့ပြောကြတယ်အခုဗုဒ္ဓဘာသာဝင်ဖြစ်တယ်ဆိုရင်ဘာလုပ်ရလဲဘုရားတရားတန်ခါယရဏသုံးပါးကိုကိုးကွယ်ရတယ်နော်ဟိုတို့ကျမ်းခံစကားနဲ့ပြောတော့တရဏဂုံတည်ရတယ်တရဏဂုံလို့ပြောလိုက်ရင်နင်တို့ကြောက်မသွားနဲ့နော်တို့ဗမာစကားကတရဏဂုံဆိုပဲရောက်သွားတယ်ဟမ် လူကြီးတွေကရောက်သွားဟုတ်လားဘုန်းကြီးတွေကတရဏဂုံတင်တာရောက်ရောက်သွားဟုတ်လားအဲ့ဒါအဲ့ဒါကြောင့်မို့ဒီဝဟာရဆိုတာတော်တော်ခက်တယ်နော်ဝဟာရမလွယ်ဘူးအဲ့တော့တရဏဂုံဆိုတာပါဠိလိုတရဏဂမနဆိုတဲ့ပါဠိစကားကိုဗမာလိုတရဏဂုံလို့လုပ်လိုက်တာဒါကြောင့်မို့မင်းတို့လူတွေနားမလဲလားတရဏဂုံဆိုပါဆိုနားမလဲနော်တို့ဗမာရှိကဗမာကြီးတွေက I think they are smart ဒီပါဠိကိုဗမာလိုပြန်တဲ့အခါမှာတခါတလေတော့လည်းဘာသာပြန်တယ်တကယ် translate လုပ်တယ်တခါလေကျတော့ just adaptation နော် harmonization တရဏဂမနကိုတရဏဂုံလို့ဆိုတယ်မမှန်နဲ့တော့ဟုတ်လားဒါမှမဟုတ်ရိုးရိုးဗမာလူပေါ့လေပါဠိမတတ်တဲ့ဗမာလူခုခေတ်ဗမာလူကနားလည်လားဆိုတာတကယ်ဆိုနားမလည်နော်ဘာမှမတူတရဏဂုံဆိုတာအေး ဒါမှမဟုတ်ရှေ့ကရှေ့ကတော့ပါဠိနဲ့ရင်းနှီးကြတယ်ဘုန်းကြီးကျောင်းဘုန်းကြီးကျောင်းအတွက်တည်ကြည်လည်းဖြစ်တယ်ဆိုတာဒါကပြောစရာမလိုအကုန်နားလည်ကြတာထို့တူပဲအခုစိတ်ဆိုတဲ့သကလုံးရှိတယ်အဲနင်တို့စိတ်ကိုဗမာစကားလို့ထင်နေတယ်ဟုတ်လားဟမ်စိတ်ဆိုတော့ဗမာစကားလားပါဠိစကားနော်စိတ်ဓာတ်ဆိုတော့ပါဠိစကားကိုဗမာစကားလို့ပြီးစိတ်လို့ခေါ်နေကြစိတ်ဆိုတာမင်းဗမာစကားမဟုတ်ဘူးအမှန်ပါ စိတ်ကိုအခုခေတ်အင်္ဂလိပ်လို consciousness လို့ပြန်ပါပြန်ပေါ့လေဟုတ်လားတို့ဗမာကတော့စိတ်စိတ်ဓာတ်ကိုစိတ်လိုပဲပြန်လိုက်တယ်မှန်ကတော့ဘာသာပြန်လာမဟုတ်ဘူးဒါမြန်မာမှုပြုတ်လိုက်ထားပါတော့အေးထို့တူပဲအခုတရဏဂုံဆိုတဲ့စကားလုံးကလည်းအဲ့ဒါပဲတရဏဂမနနော်တရဏဂမနဂမနကိုဂုံလို့ဖြစ်သွားပြီးတော့တရဏကတော့တရဏထိုင်တရဏဂုံကိုမြန်မြန်ဗမာဗမာကဗဇက်ကခတ်ဖို့ဆိုတော့တရဏဂုံလို့မဆိုတော့ဘူးတရဏဂုံလို့ဆိုလိုက်ကောင်းပြီ ကိုးခွေတာကိုတရဏကတရဏဂမနလို့ခေါ်တာနော်အဲ့ဒီတရဏဂမနနဲ့ပတ်သက်ပြီးတော့ဟိုတရဏဆိုတာပါလေတရဏဂမနဆိုတာပါလေဒါလာရနော်နားလည်ပြီနော်တရဏတဲ့နော်တရဏဂမနတဲ့ပထမဒီနှစ်ခုနားလည်အောင်လုပ်ကြဓမ္မလူပြောတော့ဘုရားကိုမလုပ်လဲကိုးခွေတယ် နော်ကိုယ်ကလည်းစိတ်ကတ်တယ်အားကိုးတယ်နော်နှီးခိုးတယ်ဒါတွေအားလုံးကတရဏဆိုတဲ့ဟာရဲ့ဟိုအတိတ်ပဲပေါ့လေအဲ့တော့တရဏဆိုတဲ့ပုဂ္ဂိုလ်တို့ရှေးဟောင်းကျမ်းဂန်တွေကဘယ်လိုအတိတ်ပဲဖွင့်ပြတာလဲဆိုတော့တရဏဆိုတာတဲ့ဘေးဘေးဘေးရန်တို့နော်ကြောက်ချင်းတို့ပြီးတော့အပယ်လေးပါးမှာဖြစ်ဖြစ်မဲ့ဆင်းရဲပင်ပန်းမှုတို့ကို တတ်တတ်တယ်နော်သမုံညှင်းဆဲတတ်တယ်ပယ်တတ်တဲ့အရာဝတ္ထုဖြစ်စေပုဂ္ဂိုလ်ဖြစ်စေအဲ့ဒါကိုတရဏလို့ခေါ်တယ်တရဏဆိုတာဟိုရှင်းရှင်းတော့ညှင်းဆဲတတ်တဲ့ညှင်းဆဲတတ်တဲ့ပုဂ္ဂိုလ်ညှင်းဆဲတတ်တဲ့အရာဘာကိုညှင်းဆဲတတ်တာတော့ဒုက္ခကိုညှင်းဆဲတတ်တယ်ဆိုတော့ဒုက္ခမရှိအောင်လုပ်ပြတာပေါ့ဒုက္ခမှကာကွယ်ပေးတယ်နော်ဘုရားတရားတန်ခါဆိုရဏသုံးပါးဟာတို့ကိုဒီဘေးရန်တွေမှကာကွယ်ပေးမယ်နော်ဆင်းရဲဒုက္ခမှကာကွယ်ပေးမယ် အပယ်အပယ်တို့ဘာလို့ကြပြီးတော့ရောက်တဲ့ဒုက္ခမှကာကွယ်ပေးတယ်အဲ့ဒီလိုကာကွယ်တယ်လို့ပဲသုံးရဆိုတက်ရိုက်သွင်းရင်တော့ဒါပယ်တတ်တယ်ပယ်တယ်ညှင်းဆဲတယ်လို့ဒီလိုသုံးရတယ်အဲ့ဒီလိုဖြစ်တဲ့အာပုဂ္ဂိုလ်တို့တရားတို့ကိုတရဏလို့ခေါ်တယ်ဗမာလူကတော့ကိုးခွေရလို့ပဲပြန်လိုက်တော့နော်ကိုးခွေရပယ်လေးပါအဲ့ဒါကြောင့်မို့ဟို စကားတစ်ခုပြောရင် မတွင်ဘူးပါနင်လားဟာဆိုဒီနိုင်ငံမှာလည်းဒီတိုင်းပဲဟိုတစ်ခုပြောလိုက်ဒီတစ်ခုသူတို့နားမလည်ပါဆိုတော့အဲ့ဒါ design လုပ်လိုက်ရအဲ့အဲ့ဒီ definition နဲ့မှတကပုတ်စကားလုံးတစ်လုံးကထပ်လာပြန်တော့တခါထပ်လုပ်ရတယ်ဟုတ်လားငါငါတို့ငငယ်တုန်းက English to English dictionary ကြည့်တဲ့အခါကျတော့ဒီပုတ်ရဲ့အဓိပ္ပာယ်မသိလို့ကြည့်လိုက်တယ်သူ့အဓိပ္ပာယ်ရေးထားတဲ့တပုတ်ကမသိပြန်ဘူးဟမ်အဲ့တော့တခါနောက်သူ့သူ့တခါသွားကြည့်ပြန်သူကနေတခါနောက်တစ်ခုကဖွင့်တဲ့အခါကျတော့မသိပြန်ဘူးဆိုအဲ့ဒါနဲ့မူရင်းတခါပြန်မရောက်ဖဲနဲ့ ဟိုတခြားခြားရောက်သွားတယ်နော် အပယ်လေးပါးဆိုတာဟိုမကောင်းတဲ့ဘုံဘဝပေါ့လေဆင်းရဲများတဲ့ဘုံဘဝကိုခေါ်တယ်နော်ငရဲတဲ့ဟုတ်လားတရိတ်ဆန်တဲ့ပိတ်တာတဲ့အတုရကဲတဲ့ဒါကိုအပယ်လေးဘုံလို့ခေါ်တယ်နော်ငရဲတော့လာလဲမငရဲပဲရှိလို့ဆိုတာနင်တော့မေးအောင်မှာငါနော်ငရဲတဲ့ဟုတ်လားတရိတ်ဆန်ပြိတ်တာပြိတ်တာဆိုတစေတို့ဘာလို့ခေါ်တာပေါ့ဟုတ်လားအတုရကဲဆိုလည်းပဲအဲ့ဒီဟိုပြိတ်တာတစ်မျိုးပေါ့လေထားပါတော့ အဲ့ဒီကြတဲ့ခါကျတော့ဆင်းရဲတယ်ပေါ့နော်တရိษံဖြစ်ရတယ်ဆိုရင်တရိษံဘဝမှာဆင်းရဲတယ်ငရဲဆိုတာတော့ပြောကြမှာရှိတော့ဘူးဟုတ်လားငရဲငရဲငရဲခံပကြီးကားတွေပါနေတော့ဗမာပြည်တော့မြင်ခဲ့ဘူးလားမသိဘူးခြေတကုံဖရားတို့ဘာလို့တွားရင်တွေ့လိမ့်မယ်ဘုရားတွေတွားရင်တွေ့တတ်တယ်နော်အဲ့တော့အဲ့ဒီလိုအပင်ငရဲကြမဲ့ဘေးနော်သူတိဖြစ်တော့ဒါပါပဲအပင်ငရဲကြမဲ့ဘေးမှာကာကွယ်တားဆီးတတ်တဲ့သဘောတရားကို ပုဂ္ဂိုလ်ကိုတရဏ ဒါမှမဟုတ်တရဏကိုဗမာလူကတော့ကိုးခွေရာလို့ပဲပြန်ထားတယ်နော်အဲ့တော့ဟိုတက်ရက်အနဲ့တက်ရက်ဟိုဘာခေါ်လဲ literal meaning မဟုတ်ဘူးပေါ့ဒါမှမဟုတ်ဟိုမြတ်စွာဘုရားကိုတို့ကဟိုကိုးကွယ်တယ်အားကိုးတယ်ဆိုတော့လေနော်အားကိုးတာနဲ့ပတ်သက်ပြီးတော့လည်းပြီးတော့ပြောပြအောင်အဲ့ဒါကိုတရဏလို့ခေါ်ဟုတ်လားမြတ်စွာဘုရားဟာမင်းတို့အကုသိုလ်တွေမလုပ်ကြနဲ့ဒီလိုခေါ်တယ်နော်ကုသိုလ်ကိုလုပ်ကြလို့ဒီလိုခေါ်တယ် အကုသိုလ်ကိုမလုပ်ကြနဲ့လို့ခေါ်တာပါလေမကောင်းတာတွေဖြစ်မှာဆိုလို့နော်အကုသိုလ်ကိုမလုပ်ကြနဲ့လို့ကိုမြတ်စွာဘုရားကပြောလိုက်ရင်မင်းတို့အကျိုးစီးပွားပျက်စီးမဲ့ဟာတွေမလုပ်ကြနဲ့လို့ပြောတာ ਨੇ သူတို့နော်ကုသိုလ်လုပ်ကြဟေးလို့ပြောနေတယ်ပါလေအကျိုးရှိတဲ့လုပ်ငန်းတွေကိုလုပ်ကြလို့ဒီလိုပြောတာ ਨੇ သူကအဲဒါကြောင့်မို့မြတ်စွာဘုရားဟာဒီတတ္တဝါတွေရဲ့တတ္တဝါတတ္တဝါတွေမှာဖြစ်မဲ့ဘေးရန်ကိုအဲနှိပ်စက်တတ်တယ်ညှင်းဆဲတတ်တယ်ပေါ့လေဟုတ်လား ကာကွယ်တတ်တယ်ဆိုပြီးတော့မြတ်စွာဘုရားကိုတရဏလို့ခေါ်နော်တရားတော်ကိုတရဏလို့ခေါ်တာကြတော့တရားတော်ဆိုတာဒါလည်းနောက်တော့အကျယ်လာလိမ့်မယ်မက်ဖို့နိဗ္ဗာန်ပြီးတော့တခါပရိယတရားခေါ်နော်အဲ့တော့ဒီတရားကိုရလိုက်ရင်မက်ဖို့ကိုရလိုက်ရင်ဒီပုဂ္ဂိုလ်ဟာပထမအဆင့်ပဲရအောင်တော့အပေအပေတွေဘာတွေမကြတော့ဘူးအဲ့အဲ့ဒီအပေကြမယ်ဘေးမှာ စောင့်ရှောက်တတ်တယ်ပေါ့နော်အဘယ်ကြောင့်ဘေးကိုသူကဖြည့်ဆည်းတတ်တယ်အဲ့ဒီလိုတရားဓူးလေးတစ်ခါရထားလိုက်ရင်မိမိဖို့တက်တာရာရပြီလို့ဆိုတာလောကကြီးမှာဆင်းရဲဒုက္ခတွေကြားထဲမှာနေနေရပြီမလို့အဲ့တရားဓူးလေးရတယ်လိုက်ရလိုက်တဲ့ခါကျတော့မိမိဖို့ဟိုတေချာသွားပြီပေါ့နော်နောက်နောက်ဘဝခတိတွေတေချာသွားပြီဆိုတာတက်တာရာရတယ်လို့ကျမ်းစာမှာသုံးတယ်အဲ့လိုတက်တာရာရစီခြင်းဖြင့်တတ္တဝါတို့ရဲ့တတ္တဝါတို့ကိုတတ္တဝါတို့မှာဖြစ်မဲ့ဘေးရန်ကို တားဆီးတတ်တယ်နော်ဖြည့်ဆည်းပေးတတ်တယ်ဒါကြောင့်မို့တရားကိုတရဏလို့ခေါ်တယ်တန်ခါကိုတရဏလို့ခေါ်တာကတော့တဲ့တန်ခါကိုလှူတယ်တန်ခါဆိုရင်ဘုန်းကြီးတပါးတဲ့စိတ်ထဲကမမြင်နဲ့နော်တန်ခါဆိုရင်မြတ်စွာဘုရားတပိတပိတာအားလုံးကိုမျက်စိထဲကမြင်ထားတယ်အေးတန်ခါတန်ခါကိုဘာကြောင့်တရဏလို့ခေါ်တယ်လဲဆိုတော့တန်ခါဆိုတာနည်းနည်းလေးလှူလည်းပဲတဲ့အကျိုးအများကြီးရတယ်တန်ခါကိုလှူတာ ပုဂ္ဂိုလ်ကိုလှူတာနဲ့တန်ခါကိုလှူတာမတူဘူးနော်ပုဂ္ဂိုလ်ကိုလှူတာကြတော့အဲ့ဒီပုဂ္ဂိုလ်ကကောင်းရင်တော့ကိစ္စမရှိဘူးအဲ့ဒီပုဂ္ဂိုလ်ကမကောင်းရင်ဒါကဟိုအလှူမှာအကျိုးအရနဲ့တယ်ပေါ့ဟိုကောင်းတဲ့မြေမှာသွားပြီးတော့မျိုးတွေစိုက်မိတာနဲ့မကောင်းတဲ့မြေမှာစိုက်မိတာလို့ပေါ့ဒါမှမဟုတ်တန်ခါလို့ဆိုလိုက်တဲ့ခါကျတော့မကောင်းတဲ့တန်ခါလို့ပဲတော့မှမရှိဘူးတန်ခါဆိုတာကောင်းတာပြီဒါကြောင့်မို့ဒီနည်းနည်းလေးလှူတော်လဲပဲအကျိုးအများကြီးပေးတဲ့အနေနဲ့တတ္တဝါတွေရဲ့ဘေးရန်ပေါ့လေဟုတ်လားအကျိုးမဲ့ဖြစ်မဲ့ဘေးရန်ကို ပယ်ဖြတ်တတ်တယ်တားဆီးတတ်တယ်ဒါကြောင့်မို့တန်ခါကိုလည်းပဲတရဏလို့ခေါ်တယ်နားလည်ပြီနော်တရဏဟုတ်လားရှင်းရှင်းပြောရင်တရဏဆိုပါလဲဟိဖရာရဲ့တရားရဲ့တန်ခါရဲ့ဟုတ်အဲ့တော့မကောင်းမကောင်းမကောင်းတာမကောင်းမှုမှတားမြစ်တတ်တယ်ကောင်းမှုကိုလောက်အောင်အားပေးတယ်နော်တိုက်တွန်းတယ်ဩဝါဒပေးတယ်ဒါပေါ့လေ နောက်တရဏဂမနဂမနဆိုတာပါဠိစကားဂမနဆိုတဲ့စကားကသွားခြင်းဆိုတဲ့အဓိပ္ပာယ်ရှိနော်ရောက်အောင်သွားသွားခြင်းဆိုတဲ့အဓိပ္ပာယ်သို့တော့ဒီနေရာမှာတော့ကိုတဲ့အထာကထာကရေးတာကသိခြင်းဆိုတဲ့အဓိပ္ပာယ်ကိုယူပါအဲ့တော့ဒါဖြင့်တရဏဂမနဆိုတာပါလေဗမာလိုတော့ကိုးကွယ်ခြင်းပေါ့နော်ကိုးကွယ်ရကိုးကွယ်ခြင်းကိုးကွယ်ရာဟူ၍ သိခြင်းဟောတကယ်အတိပဲကြတော့ကိုယ်ွယ်ရာဟူ၍သိခြင်းအတိမှပြုခြင်းကိုတရဏဂုံလို့ခေါ်တယ်တရဏဂမနလို့ခေါ်တယ်မင်းတို့တရဏဂုံယူတဲ့ခါကျတော့ဘာလို့လဲဘာဘယ်လိုစိတ်ထဲမှာဖြစ်လဲဘာမှဖြစ်မှာဟုတ်ပါဘူးဟမ်နားမမလဲဟုတ်လားနော်ဆိုတော့ဗုဒ္ဓံတရဏံကိသာမိလို့ဆိုလိုက်တယ်မြတ်စွာဘုရားကိုကိုယ်ွယ်ကိုယ်ွယ်ရာဟူ၍နော်တိမှတ်ပါဤတက်ရိုက်တိပဲအဲ့တန်ထွက် အဲ့တော့ရိုးရိုးအဓိပ္ပာယ်နဲ့ပြောလို့ဆိုရင်မြတ်စွာဘုရားကိုကိုးကွယ်ပါ၏နော်တရားတော်ကိုကိုးကွယ်ပါ၏တန်ခါတော်ကိုကိုးကွယ်ပါ၏ဒီအဲ့ဒီလိုဆိုလိုက်တဲ့ခါကျတော့မင်းတို့စိတ်ထဲမှာဘာဖြစ်တယ်လဲဒါတော့အဘိဓမ္မာဆံသွားပြီးပြောရနော်ကုသိုလ်စိတ်ဖြစ်ဘုရားကိုကြည်ညိုတဲ့ဘုရားပေါ်မှာယုံကြည်တဲ့ကုသိုလ်စိတ်ဖြစ်တရားပေါ်မှာယုံကြည်တဲ့ကုသိုလ်စိတ်ဖြစ်တယ်တန်ခါပေါ်မှာယုံကြည်တဲ့ကုသိုလ်စိတ်ဖြစ်အဲ့ဒီယုံကြည်မှုကိုပါဠိလိုတရားတရားလို့ခေါ်နော်တို့အခု လူတွေလူတွေသုံးနေတဲ့ခါမှာတော့ကိုဟိုတရားတရားဆိုတာရက်ရောတာကိုတရားတရားလို့သုံးနေကြတယ်ဟုတ်တယ်မဟုတ်လားဟာဒီဒီဒီပုဂ္ဂိုလ်တရားတရားကောင်းတယ်ဆိုသူများများလှူတယ်ဟဲ့ပေါ့လေခဏခဏလှူတယ်ဟုတ်လားဒီလိုပုဂ္ဂိုလ်ကိုတရားတရားကောင်းတယ်လို့သုံးတယ်နော်အဲ့တော့အမှန်ကတော့တရားတရားကောင်းတယ်ဆိုတာဘုရားတရားတန်ခါပေါ်မှာဒီမှန်ကန်တဲ့ယုံကြည်မှုရှိတဲ့ပုဂ္ဂိုလ်တရားတရားကောင်းတယ်လို့ခေါ်တယ် အဲ့လိုယုံကြည်မှုရှိတဲ့ပုဂ္ဂိုလ်ကသူကအလှူဒန်းလည်းပဲလက်မနှေးဘူးဒါကြောင့်မို့ဟိုရရောတဲ့လူကိုလည်းပဲတရားတရားကောင်းတယ်လို့ဗမာစကားမှာသုံးတယ်အဲအမှန်ကတော့တရားတရားဆိုတာဘုရားအပေါ်မှာယုံကြည်တာတရားအပေါ်မှာယုံကြည်တာသံဃာအပေါ်မှာယုံကြည်တာအဲ့ဒီယုံကြည်တဲ့ယုံကြည်တဲ့သဘောတရားကိုတရားတရားလို့ခေါ်တယ်နော်အဲ့လိုတရားတရားဘုရားတရားသံဃာကိုတကယ်ယုံကြည်လာပြီဆိုတော့ကိုအဲ့ဒီတရားတရားကိုအကြောင်းပြုပြီးတော့ကို့မှာမှန်ကန်တဲ့အယူတွေဖြစ်လာ ဘုရားနဲ့ပတ်သက်ပြီးတော့ဟုတ်လားဘုရားဆိုတာတကယ်ရှိကြတယ်ဘုရားအေတီပီတော့ဘုရားအရဟံစတွေပေါ့ဟုတ်လားအဲ့လိုတရားဖြင့်လည်းတရားတရားဟာကုံတော်၆ပါးနဲ့ပြည့်စုံတဲ့တန်ခါဖြင့်လည်းတန်ခါကုံတော်၉ပါးနဲ့ပြည့်စုံတဲ့စသဖြင့်ဒီလိုဘုရားတရားတန်ခါကိုကြီးညိုကြီးညိုတဲ့အတွက်ယုံကြည်တဲ့အတွက်ကြောင့်မို့အဲ့ဒီယုံကြည်မှုအကြောင်းပြုပြီးတော့မှန်ကန်တဲ့အယူအဆတွေလည်းကိုယ်မှရလာတမ္မာဒိဋ္ဌိပေါ့နော်အဲ့ဒီလိုဒီဖြစ်တဲ့စိတ်ကိုဒီနေရာမှာ တရဏဂုံယူခြင်းအဲကိုယ်ကိုယ်ရဟူ၍စီးကပ်ခြင်းလို့ခေါ်တယ်အဲ့တော့ကိုယ်ကိုယ်ရဟူ၍စီးကပ်တယ်ဆိုတာတကယ်အတိအကျပြောစမ်းဟေ့ဆိုရင်ပါလေအဲ့ဒီဘုရားတရားတန်ခါကိုအာယုံပြုပြီးတော့ယုံကြည်ယုံကြည်တဲ့စိတ်ကိုယ်ထဲမှာကိုယ်ကိုယ်ခုခေတ်စကားနဲ့ပြောရင်ခေါင်းထဲမှာပေါ့လေနော်တို့တို့ဘုန်းကြီးကတော့ခေါင်းထဲလို့ဘယ်တော့မှမသုံးဘူးဟုတ်လားနှလုံးထဲမှာလာသုံးပါပါအေးကိုနှလုံးထဲမှာဖြစ်တာအဲ့ဒီစိတ်ကြစိတ်အဲ့ဒီစိတ်လေးဖြစ်ပေါ်တာကိုပဲတရံကုန်ယူတယ်လို့ဆိုတယ် နော်ဒါကြောင့်မို့တဏှာကုံယူတယ်ဆိုရင်အဲ့ဒီစိတ်တကယ်ဖြစ်ရမယ်နားမလည်မနဲ့ဒါပေမဲ့မင်းတို့နောက်တော့တဏှာကုံရခဲ့ကြတာဟုတ်ကဲ့လားတဏှာကုံတည်ခဲ့ကြတာဟုတ်ကဲ့လားခက်ကြကြပဲဟမ်ခက်ကြကြပဲဟမ်လားဖြေရဟမ် သို့တော့ဒါငါဘုရားတရားတန်ခါတရဏကိုကိုယ်ခွေရကိုယ်ခွေရလို့ရှိခိုးနာပဲဆိုတော့မင်းတို့ဒီလိုလေးအတိလေးတော့ရှိမှာပါနော်ဒီနေ့ကစပြီးတော့မင်းတို့တရဏဂုံအစ်စ်ပြပြရောကတရဏဂုံမင်းတို့ရတာဟုတ်လားဒါမင်းတို့မှတ်တာတရဏဂုံကိုတဲ့တရဏဂုံယူတယ်ဆိုတာနားလည်မှုပါမတရဏဂုံစစ်စစ်ရတယ်နော်စိတ်မပါဘဲနဲ့သို့မဟုတ်သိတဲ့စိတ်မပါဘဲနဲ့ရွတ်တာ နော်သူများကကိုယ့်အစာယူပေးတာမျိုးဟာတရဏဂုံအေကံမရဘူးတဲ့နော်အဲ့ဒါကတို့အဲ့ဒီမြတ်စွာဘုရားလက်ထက်တုန်းကဘောဓိမင်းသားဆိုတာရှိတယ်ဘောဓိမင်းသားဆိုတာရှိတော့ဒီမင်းသားကိုဝင်ရှိတဲ့အချိန်ခါမှာသူ့အမေကမြတ်စွာဘုရားရှိသွားပြီးတော့မြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားအခုဒီပြီးတော့ဆိုတော့ကိုဝင်ရှိနေတာယောက်ျားလေးဖြစ်မလားမိန်းမလေးဖြစ်မလားတော့မသိဘူးသူတော့ဘာပဲဖြစ်ဖြစ်အဲဒီကလေးကလည်းမြတ်စွာဘုရားကိုကိုးကွယ်ရလို့ ရှိကပ်ပါတယ်ဗျာကိုယ်ဝယ်ရလို့အတိမပြုပါတယ်ပေါ့လေဒီလိုလျှောက်တယ်အဲ့ဒါတစ်ချိန်နောက်သူမွေးလာပြီးတော့နောက်ကလေးဘဝမှာပဲတဲ့မတိတိတ်မတိတာတိတဲ့ကလေးဘဝနေမှာပေါ့လေအထင်းကဒီလိုပဲမြတ်စွာဘုရားကြီးခေါ်ယူသွားပြီးတော့လျှောက်ပြန်တယ်ဒီကလေးကအရှင်ဘုရားကိုကိုးခွဲပါတယ်သိကပ်ပါတယ်လို့ပြောတယ်အဲ့တော့ဒီနေ့မှမြတ်စွာဘုရားသူရှိကြွလာပြီးတော့ဟောဝိသုကြောင့်တော့အရှိကြီးအဲ့ဒါငါမပြောသေးဘူးနော် အဲမြတ်စွာဘုရားသူရှိကြောက်လာပြီးတရားဟောပြီးတော့အဆုံးကြတော့သူကမြတ်စွာဘုရားကိုသိတဲ့ဘောကြတာပေါ့။ဘောကြတော့သူ့သင်္ကန်းကြီးတယောက်လည်းအနားမှာရှိတယ်။ရှိတော့ပြောရတယ်။သင်္ကန်းကြီးမင်းကဘုရားကတော့ချီးမွမ်းနေတာမင်းတရဏဂုံလည်းမယူဘူးလို့ပြောရတယ်။နော်။အဲ့တော့သူကပြန်ပြောရတယ်။ဟေးငါက ဘိုက်ထဲတွေကငါတရဏဂုံယူခဲ့တာကွာဟုတ်လားငါငါကလေးလေးတွေကငါတရဏဂုံယူခဲ့တာအေးမင်းပြောတော့အခုလည်းငါထပ်ယူပါလေဆိုတော့ထပ်ပြီးတော့လည်းယူတယ်ပေါ့လေအဲ့ဒီမှာအထကထာတွေကဖွင့်ိုတုန်းကဗိုက်တဲ့တော့ယူခဲ့တာတဏှဂုံမရဘူးတဲ့အမှန်တဏှဂုံတဏှဂုံဆိုစိတ်အသိဉာဏ်ပါမှရတယ်တဲ့ခလေးဘွားကယူတာလည်းပဲမရသေးဘူးတဲ့သို့တော့ तू အကရေတိတက်တဲ့အချိန်ရောက်လာတဲ့ခါကျတော့အမေကပြောမယ်ဆိုတော့အာငါသားမင့်ကိုုံရှိတုန်းကငါမင့်မင့်တော့တဏှဂုံယူခဲ့တယ်တုံးမို့အထင်းကလည်းပြောမယ်ဆိုတော့မင့်ခလေးလေးတုန်းကငါ ဆိုရင်ကိုယူခဲ့မယ်ဆိုလို့ तू ကအော်ဟုတ်ပြီလားပဲဆို तू ကအတိမှတ်ပြုလိုက်ရင်တော့ तू တဏှကုံရမယ်ဒီလိုမဟုတ်ရင်တဏှကုံဆိုတာမရဘူးတဲ့နော်ဒါကြောင့်မို့ငါတို့ဗမာလူမျိုးတွေဗုဒ္ဓံတဏ္ဍာကိစ္ဆာမိသိုးနေရင်အဲ့ဒီအတိလေးပါစေခြင်းဒီငါဗုဒ္ဓံတဏ္ဍာကိစ္ဆာမိသိုးနေတာဟာဘုရားကိုကိုးကွယ်ပါတယ်လို့ငါပြောနေတာတရားကိုကိုးကွယ်ပါတယ်လို့ပြောနေတာတန်ခါကိုကိုးကွယ်ပါတယ်လို့ပြောနေတာဒီအတိလေးမင်းတို့ပါပါပါပါသွားရမယ်ဒီဟာဆိုရင်ဗုဒ္ဓံတဏ္ဍာကိစ္ဆာမိကတော့နေတိုင်းလောက်ဆိုလိမ့်မယ်ထင်တယ်နော် အေးဆိုတဲ့အခါမှာနောင်နောင်ဒီနေ့ကစပြီးနောင်ဆိုရင်အဲ့ဒါမင်းတို့တဏှဂုံအပြည့်ဝရပြီလို့တော့မှတ်ကြအဲ့လိုမဟုတ်သေးရင်နောက်ဟိုဒီဒီမတိုင်ခင်ဆိုမင်းတို့အပြည့်ဝရတာဟုတ်ချင်မှာဟုတ်မှာမသိနိုင်ဟမ်အေးအဲ့တော့တဏှဂုံပေါ့သို့မဟုတ်ကိုယ်ကိုယ်ရာဟူ၍စီးကတ်တယ်ဆိုတာဘာလဲလို့မေးရင်တော့တိတိကျကျပြောရင်အဲ့ဒီကိုယ်ကိုယ်တဲ့အချိန်ခါမှာကိုယ်ခေါင်းထဲမှာကိုယ်ကိုယ်နှလုံးထဲမှာဖြစ်တယ်ပါလေကုသိုလ်စိတ်ကိုခေါ်တယ်နော် အဲ့ဒီမြတ်စွာဘုရားကိုကိုးကွယ်ပါတယ်လို့ဆိုနေတဲ့အချိန်ခါမှာမင်းတို့စိတ်ထဲမှာမကောင်းတာတွေများရှိသေးလားလောဘတို့ဒေါသတို့တွေရှိသေးလားမရှိဘူးအဲ့ဒီအချိန်ခါမှာလောဘဒေါသအစရတဲ့ကိလေသာတွေကင်းနေတာမဟုတ်ဘူးလားနော်အေးအဲ့ဒီကိလေသာတွေကင်းပြီးတော့ဘုရားကိုကိုးကွယ်တဲ့စိတ်မိမိတဏ္ဍာမှာဖြစ်နေတယ်အဲ့ဒါကိုတရဏဂုံလို့ခေါ်ကိုးကွယ်ရာဟူ၍သိတယ် နော်ကိုယ်ကိုယ်ရာဟူ၍စီးကတ်တဲ့ကိုယ်ကိုယ်ရာဟူ၍သိတယ်အဲ့ဒါကြောင့်မို့ငါတို့ဖះကိုကိုးခွေတယ်ဆိုတာဟာနော်မကောင်းမှုမှတမ်းမြစ်တတ်တယ်ကောင်းမှုမှအာတိုက်တွန်းပေးတတ်တယ်ဆိုတဲ့အနေနဲ့အတိအမှတ်ပြုတာကိုပဲကိုးခွေတယ်လို့ခေါ်တာအဲ့ဒါအရေးကြီးတယ်မင်းတို့နားလည်ဖို့တို့ဗုဒ္ဓဘာသာမှာ ဖယားဆိုတာဟာဟောကြားယုံပဲရှိတယ်ကိုကိုယ်တိုင်ကကျင့်ရမယ်ညာမြတ်စွာဘုရားကိုတော်တိုင်ကပြောထားတာနော်ငါကိုယ်တိုင်ဒီတရားကိုသိပြီးတဲ့သိပြီးလို့သိသိပြီးတော့အခုမင်းတို့ကငါဟောပြီးပြီတဲ့အခုမင်းတို့ကကိုယ့်ဘာကိုဟိုအာဝိရိယစိုက်ပြီးတော့ကျင့်ကြရမယ်တဲ့တို့ဖယားဆိုတာ ဟောပြယုံတာဟောပြနိုင်တယ်ဆိုလိုတာကတော့ဖယားကမင်းကိုနိဗ္ဗာန်ရောက်သွားလို့မပေးနိုင်ဘူး နော်မင်းသွားတောင်းလည်းပဲအလကားပဲဟုတ်မလားဘုရားရှင်နိဗ္ဗာန်တောင်းလို့ဘုရားကလည်းပြေးနိုင်တယ်မှာမဟုတ်ပဲနော်အဲ့တော့ကိုကိုယ်တိုင်ကျင့်ရမယ်ဒါဒီဒီ principle ကိုမင်းတို့နားလည်ထားမယ်ဗုဒ္ဓဘာသာမှာကိုကိုယ်တိုင်ကျင့်ရတယ်နော်ကိုကိုယ်တိုင်ကောင်းတာလုပ်ရင်အဲ့ဒီကောင်းတဲ့အကျိုးကိုကိုရမယ်ကိုမကောင်းတာလုပ်ရင်အဲ့ဒီမကောင်းတဲ့အကျိုးကိုကိုရမယ်အဲ့တော့သူများကကိုယ့်အတွက်ဝင်ခံတာလည်းမရှိဘူးသူများကကိုယ့်အတွက်ဝင်ဆန်တာလည်းမရှိဘူးအမှန်ကကိုယ်ကိုယ်တိုင်လုပ်မှရတယ်ကိုကမလုပ်ဘဲထိုင်နေ ဆရာရှိကိုယ်ပိုင်တရားကိုယ်ကိုယ်ပိုင်တန်ခါကိုယ်ကိုယ်ပိုင်ဘလောက်ဆိုးနေနေကိုယ်ကိုယ်တိုင်မလုပ်ရင်မကျင့်မရဘူးနော်အေးအဲ့တော့တစ်ဖက်မှာကကိုယ်ကိုယ်တိုင်ကျင့်မှရတယ်ဆိုတဲ့ principle ရှိတယ်ခုဒီဘက်ကျတော့တို့ကဘုရားဘုရားကိုကိုးကွယ်ပါတယ်ဆိုတော့ဘုရားအားကိုးနေတယ်ဆိုတဲ့အိဗယ်မရှိလားအေးဘုရားအားကိုးတယ်ဆိုတာကျောင်းသားကဆရာကို အားကိုးနေမျိုးအားကိုးတယ်နော်ကျောင်းမှာဆရာကကျောင်းသားအတွက်စာချက်မပေးနိုင်ဘူး သူသင်ပြပေးနိုင်တယ်မင်းတို့ဘယ်လိုကြက်ကြပါလို့တက်ညာလို့ဒီလိုသာညွှန်ကြားပေးနိုင်တယ်အဲမင်းတို့တော့ကစားနေကွာငါမင်းတို့တော့ကြက်ထားလိုက်မယ်လို့ပြောလို့မလုပ်လို့မရဟုတ်လားဒီအဲ့ဒါမျိုးပဲမြတ်စွာဘုရားကလည်းမင်းတို့ကိုဒါဘယ်လိုကျင့်ညာနော်ဘာတွေရှောင်ညာဘာတွေကျင့်ညာတရားပြင်ထိုင်ညစတဲ့မြင်ဒီလိုတော့ဩဝါဒပေးနေတယ်ညွှန်ကြားချက် instruction ပေးနေတယ်ဒါမျိုးလို့အဲ့ဒီ instruction ကိုတို့လောက်မှာကတို့တို့ကိုနဲ့ကလောက်မှာကိုကိုကိုလောက်အောင်ကိုလောက်မှာကိုရတယ်ဒါကြောင့်မို့ဘုရားကိုကိုယ်တယ်တရားကိုကိုယ်တယ်တန်ခါကိုကိုယ်တယ်ဆိုတာဟာဘုရားကို ခုနပြောတဲ့ဆရာဆိုတော့လေနော်ဒီလမ်းမှန်သို့ညွန်ပြပေးနိုင်တဲ့ဆရာအဖြစ်နဲ့အတိမှတ်ပြုပါတယ်တရားကိုလည်းဆရာအဖြစ်နဲ့အတိမှတ်ပြုပါတယ်တန်ခါကိုလည်းဆရာအဖြစ်နဲ့အတိမှတ်ပြုပါတယ်အဲ့လိုအတိမှတ်ပြုတဲ့သဘောကိုပဲကိုးခွေတယ်လို့ဒီလိုဆိုတာနော်ကိုးခွေတယ်ဆိုတာခါလေခလေးကအမေကို အားကိုးတာမျိုးမဟုတ်ဘူးနော်အဲကိုငါကိုးခွေရင်ပြီးတော့ကြံတာတော့အကုန်လုံးဖရာငှလှုပ်ပေးလိုက်မယ်ဆိုတဲ့ဟိုမျောလင်းကြံမျိုးရည်ရွယ်ချက်မျိုးနဲ့လည်းလောက်တာမဟုတ်ဘူး အဲ့ဒါကိုနားလည်ပါတဲ့နော်အဲ့ဒီတရဏဂုံဟာနော်အခုကိုးခွေချင်းကိုတရဏဂုံလို့ခေါ်လိုက်ပြီဟုတ်လားအဲ့ဒီတရဏဂုံဟာအချင်းအချင်းနှစ်မျိုးရှိတယ်နော်လောကုတ္တရာတရဏဂုံတဲ့လောကီတရဏဂုံလာပြန်ပြီကွလောကုတ္တရာတရဏဂုံဆိုရင်မင်းတို့တကပြောရလိမ့်မယ်ဖြစ်မြန်ဟမ်အေးလောကုတ္တရာဆိုဘာရုံကဲ့ ဟမ်တကလုံးတော့အဲဆိုအောင်လေနော်အဲ့တော့ဟိုတို့ဟိုတရားတူရတယ်ဆိုတဲ့အဆိုအသုံးရှိနော်တရားတူရတယ်သို့မဟုတ်အရိယာဖြစ်သွားတယ်ဟုတ်လားသို့မဟုတ်သောတာပန်ဖြစ်သွားတယ်တဂတာကံဖြစ်သွားတယ်အနာကံဖြစ်သွားတယ်ယဟန္တာဖြစ်သွားတယ်စသဖြင့်ဒီလိုအသုံးရှိတယ် အဲ့ဒီတရားဓုရတဲ့အခိုက်အတန့်မှာအဲ့ဒီပုဂ္ဂိုလ်ရဲ့ဟိုထဲမှာကောင်းတယ်ပုဂ္ဂိုလ်ရဲ့တဏ္ဍမှာစိတ်တစ်ခုဖြစ်တယ်နော်အဲ့ဒီစိတ်ကိုဗာစိတ်လို့ခေါ်လဲဆိုတော့မက်စိတ်လို့ခေါ်တယ်နော်မက်ရဖိုးရလို့ရှိတယ်ဟုတ်လားမက်စိတ်လို့ခေါ်တယ်အဲ့ဒါတရားဓုရတဲ့အချိန်မှာဖြစ်တဲ့စိတ်ဆိုတော့ဝိပဿနာတရားထိုင်းနေပြီဆိုတော့ဟုတ်လားဝိပဿနာတရားထိုင်လို့ဝိပဿနာအဆင့်တွေပေါ်လေညာနေတက်တက်တက်တက်တက်ပြီးတော့ တစ်ချိန်ကျရင်အဲ့ဒီတရားဓုပေါ်တာပေါ့လေတရားဓုရတယ်ခေါ်တာပေါ့အဲ့ဒီတရားဓုရတယ်ဆိုတဲ့အချိန်မှာဘာဖြစ်တာလဲဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာစိတ်တစ်မျိုးဖြစ်တယ်ဘယ်တွန်းကမှ မဖြစ်ပေါ်မှုတဲ့စိတ်တစ်မျိုးဖြစ်တယ်အဲ့ဒီစိတ်ကိုမက်စိတ်လို့ခေါ်တာနော်မခန်းငယ်တက်ရတယ်ဟုတ်လားအဲ့ဒီ message ဖြစ်လိုက်တဲ့ခါကျတော့အဲ့ဒီ message ကနိဗ္ဗာန်ကိုတက်ရိုက်အာယုံပြုတယ်ပြီးတော့အဲ့ဒီ message ကကိလေသာတွေကိုပယ်နိုင်တယ်နှမျိုးရှိတယ် message ကနော် နိဗ္ဗာန်ကိုအာယုံပြုပြီးတော့သူကကိလေသာတွေကိုပယ်တယ်။အဲ့ဒီ message အခက်အတန့်မှာ ဖြစ်တဲ့တရဏဂုံကို လောကုတ္တရာတရဏဂုံလို့ခေါ်တယ်။ဒါကတော့အ ਨੇ ဆုံးသောတာပန်ဖြစ်မှလောကုတ္တရာတရဏဂုံရမယ်။သောတာပန်မဖြစ်သေးရင်မင်းတို့ဘာပြောနေနေလောကုတ္တရာလောကုတ္တရာသီလဘာညာပြောတာတွေရှိတယ်တို့ပမာယူမှလည်းတချို့တချို့ gain เนี่ยဟိုလောကုတ္တရာသီလတွေဘာနဲ့သုံးတာတွေရှိတယ်ဟုတ်လား။အဲ့တော့ပုထုဇဉ်အဖြစ်နဲ့လောကုတ္တရာသီလဘယ်တော့မှမရှိသေးဘူးနော်။ အေးအဲ့တော့အဲ့ဒီမဲ့အခက်အတန့်မှာတစ္ဆာလေးပါးကိုသိမြင်တဲ့သုံးပုံနိဗ္ဗာန်ကိုမြင်ပြီးတော့ဒီကိလေသာကိုပယ်တဲ့စိတ်ဖြစ်တယ်အဲ့ဒီစိတ်ဖြစ်တဲ့အချိန်ခါမှာအဲ့ဒီအဲ့ဒီအဲ့ဒီစိတ်နဲ့အတူတူ ဖြစ်တဲ့ကိုယ်ွယ်မှုဆိုတော့ဘုရားပေါ်ယုံကြည်ယုံကြည်မှုပဲထားပါတော့အဲ့ဒီဟာကိုလောကုတ္တရာတရဏဂုံလို့ခေါ်တယ်အဲ့ဒီစိတ်ပါပဲနော်အဲ့ဒီမဲ့စိတ်ကိုပဲလောကုတ္တရာတရဏဂုံလို့ခေါ်တယ် ကြီးရအဲ့ဒီ message ဖြစ်ပေါ်တဲ့အချိန်မှာပုံစံပြည်ရတာတွေဖြစ်အောင်လုပ်နိုင်တယ်ဆိုတော့အဲ့ဒီအချိန်လေးမှာလည်းနိုင်တယ်။နောက်အဲ့ဒီအချိန်ပြီးတော့တရားထိုင်မှတ်တာထိုင်တာပြီးတော့ပြီးတော့နောက် login လုပ်ဖို့ဘုရားကိုဆက်လုပ်နေတယ်ဖြတ်နိုင်တဲ့စိတ်ဖြစ်ပါဘူး။မက်စိတ်နဲ့ကိလေသာပယ်တယ်ဆိုတာနောက်ဘယ်တော့မှပြန်မပေါ်အောင်ပယ်နိုင်တယ်။ဟုတ်လားဝိပဿနာနဲ့လည်းကိလေသာပယ်နိုင်တာပဲ။ရိုးရိုးကုသိုလ်နဲ့လည်းပဲကိလေသာပယ်နိုင်တာပဲ ဘုရားရှိခိုးတဲ့အချိန်ခါမှာကိလေသာမရှိဘူးဒါလည်းကိလေသာပယ်တယ်လို့ဆိုရတယ်တရားထိုင်တဲ့အချိန်ခါမှာကိလေသာမရှိဘူးဒါကိလေသာပယ်တယ်လို့ခေါ်တယ်ဒါကတော့ခိတ္တခဏပယ်ထားတာမက်နဲ့ပယ်တာကတော့အဘိဓတ်ပယ်တာပေါ့လေအပြတ်ပယ်တယ်အဲမက်နဲ့ပယ်ပြီးတဲ့ကိလေသာကအဲ့ဒီပုဂ္ဂိုလ်တဏ္ဍာမှာဘယ်တော့မှပြန်မဖြစ်ရတော့ဘူးမဖြစ်နိုင်တော့ဖြစ်ခွင့်ကိုမရှိတော့အဲအဲ့ဒီလိုရှိတယ်အဲ့ဒါကလောကုတ္တရာတဏ္ဍကုံနော် လောကီတရဏဂုံကတော့အခုခုနပြောခဲ့တဲ့အတိုင်းပေါ့ပုထုဇဉ်ပုထုဇဉ်ရဲ့တန်တာမှာဖြစ်တဲ့ခုနပြောတဲ့မြတ်စွာဘုရားပေါ်မှာယုံကြည်တဲ့နော်စိတ်ပေါ့အဲ့ဒီစိတ်ဖြစ်တဲ့ခါမှာလောကီတရဏဂုံဖြစ်တယ်အဲ့ဒီလောကီတဏ္ဍဂုံဖြစ်တဲ့အချိန်မှာလည်းပဲကိလေသာကိုတော့ပယ်တာပဲသို့တော့ဒါကခိတ္တခဏပယ်တာပယ်တာ၃မျိုးရှိတယ်နော်တည်င်္ဂပဟံဆိုတာကြားဘူးကြလား ယတင်ကဆိုတော့ဗမာတွေကြားဥပါတယ်နော်တခဏလို့ခေါ်တာဟုတ်လားထားပါတော့အေးတခဏပယ်တာမျိုးကိုတတင်ကပယ်တယ်လို့ခေါ်တယ်နော်နောက်တစ်ခုကတော့နင်တို့ကြားချင်မှကြားဦးမယ်ဝိခံပနတဲ့နော်ဝိခံပနဆိုတာခွာထားတဲ့ဆိုတဲ့အဓိပ္ပာယ်ရှိတယ်သူကတတင်ကတဲ့ကြာကြာပယ်နေတယ်ဝိခံပနပဟံနဲ့ဟုတ်လားတတင်ကပဟံဝိခံပနပဟံအဲ့ဒီဝိခံပနပဟံကဘာနဲ့တူတယ်လဲဆိုတော့မော်မော်ရီဒေါ်ထဲမှာကျွဲတိုးသွားတယ်လို့ပဲ ပြတ်တိုးသွားတဲ့ခါကျတော့မော်ရီကျဲသွားပြီးတော့အဲ့ဒီမော်ရီကတော်တော်နဲ့ပြန်မစီဘူးပေါ့ဟုတ်လားပြီးဒါပိုင်းတော့နောက်တစ်ချိန်တော့ပြန်စီသွားတာပေါ့အဲအဲ့ဒီလိုအချိန်ခတ်ခတ်ကြာကြာလေးပယ်ထားတာမျိုးကိုဝိက္ခံဗဏဗဟန်နဲ့ပယ်တယ်လို့သုံးတယ်တည်င်္ဂဗဟန်နဲ့ပယ်တယ်ဆိုတာကတော့အမှန်ကတော့ substitute လုပ်တဲ့သဘောပဲကုသိုလ်ဖြစ်နေတဲ့အခါမှာအကုသိုလ်မဖြစ်ဘူးပေါ့ဒါဒါတည်င်္ဂပယ်တာအဲ့ဒီကုသိုလ်ချုပ်သွားပြီးတဲ့နောက်အကုသိုလ်ပေါ်ရင်ပေါ်လာမှာ တတိယဟာကတော့ကိုသမုတ်စေဒလို့ခေါ်တယ်နော်သမုတ်စေဒအဲ့ဒါကတော့သမုတ်စေဒဆိုတာ clean cut ပေါ့ဟုတ်လားအကျွမ်းမဲ့တက်ဖြတ်ပစ်လိုက်တယ်အကျွမ်းမဲ့ဖြတ်ပစ်လိုက်တယ်ဆိုတာနောင်နောင်ဘယ်တော့မှမပေါ်တော့ဘူးဒီဒီအကုသိုလ်ဟာဒါကြောင့်မို့ဟိုဆိုတော့ဘုရားယဟနာဆိုပို့ပြောလို့ကောင်းတယ်ဘုရားယဟနာဒီမှာအဲ့ဒီကိလေသာအလုံးကိုအကျွမ်းမဲ့ပယ်တတ်ထားတဲ့သမုတ်စေတပဟန်နဲ့ပယ်တတ်ထားတဲ့အတွက်ကြောင့်မို့ ဖရာရဲ့တန်တန်မှာလောဘမဖြစ်တော့ဘူးဒေါသမဖြစ်တော့ဘူးမောဟမဖြစ်တော့ဘူးယဟန္တာတွေတန်တန်မှာလည်းပဲဒီတိုင်းပဲလောဘဒေါသမောဟမဖြစ်တော့ဘူးဘလောက်နှစ်သက်စရာကောင်းတာဘလောက်လိုချင်စရာကောင်းတဲ့အာယုန်နဲ့တွေ့တော့လည်းပဲဖရာတို့ယဟန္တာတို့မှာလိုချင်တာမျိုးတွေ့တာမျိုးမရှိတော့ဘူးအဘလောက်ဒေါသဖြစ်เสียအခြေအနေနဲ့တွေ့တွေ့ဘလောက်ပဲသူ့သွားပြီးတော့ provoke လုပ်လို့ဘုရားကလည်းစိတ်မဆိုးတော့ဘူးယဟနာကလည်းစိတ်မဆိုးတော့ဘူးအဲ့ဒါခါတဲ့ အပြီးသက်ပယ်ထားလို့ပေါ့အဲ့ဒီလိုပယ်တာ၃မျိုးရှိတယ်အခုလောကီတရဏဂုံကကိလေသာကိုပယ်တယ်ဆိုတာကတည်င်ကပယ်တာနော်တည်င်ကလည်းဟုတ်တယ်ဝိခံပနဝိခံပနဆိုတော့မှအမှန်တော့ဟိုဟိုကနဲ့ပြောရင်တော့တည်င်ကပါပဲအဲ့ဒီအဲ့ဒီသုံးခုနဲ့ပြောရင်ဝိခံမနဆိုတာကဇန်ဇန်ရတဲ့ပုံကိုယ်ကြီးပယ်တဲ့သဘောမျိုးဇန်ရထားတဲ့ခါကျတော့ကိလေသာရုပ်ရုပ်တည်းပြန်ပြီးတော့မဖြစ်ဘူးပေါ့လေခါခါကြာကြာလေးတော့တန့်ထားနိုင်တဲ့သဘောရှိတာ အေးအဲ့တော့လောကီတရဏဂုံမှာခုနပြောတဲ့ဘုရားတရားတန်ခါမှာယုံကြည်မှုနော်ယုံကြည်မှုရတယ်အဲ့ဒီယုံကြည်မှုကိုအကြောင်းပြုပြီးတော့တခါမှန်ကန်တဲ့အယူမှန်ကန်တဲ့အမြင်ကိုမှရတယ်ဒါလောကီတရဏဂုံအဲ့ဒီတရဏဂုံကိုဟောပြုတဲ့အခါမှာဖော်ပြတဲ့အခါမှာနီးအမျိုးမျိုးရှိတယ်တဲ့တရဏဂုံယူတဲ့နီးပဲပြောကြပါစို့နော်အဲ့တော့အခုတို့တို့တို့ယူနေတာကတော့ဗုဒ္ဓံတရဏကိစ္စမိဆိုတနည်းပဲသုံးတာပဲဟုတ်လားအဲ့တော့ တခါတလေဘယ်လိုဖြစ်နိုင်တယ်လဲဆိုရင်တဲ့ဟိုဘုရားကိုကိုးကွယ်ပါတယ်လို့ကိုကမပြောဘူးမပြောမနဲ့ဒီနေ့အစပြီးတပည့်တော်တပည့်တော်ကိုကိုမြတ်စွာဘုရားကိုစွန့်ပါတယ်စွန့်လှူပါတယ်ဗျာတရားကိုစွန့်လှူပါတယ်တန်ခါကိုစွန့်လှူပါတယ်လို့ဆိုရင်လည်းပဲတဲ့ဒါတရဏဂုံယူတာတစ်မျိုးပဲကိုကိုကိုစွန့်တာဘုရားမြတ်စွာဘုရားအာစွန့်တယ်တရားအာစွန့်တန်ခါအာစွန့်နော်နောက်တစ်ခုကတော့တပည့်တော်ဘုရားဘုရားဘုရားမြတ်စွာဘုရားတန်ရင်အာကိုရရှိပါတယ်ဗျာမြတ်စွာဘုရားတန်ရင် မိခိုရလေးလျောင်းရရှိပါတယ်ဘုရားနော်တရားတန်ခါတာနဲ့မိခိုလေးလျောင်းရရှိပါတယ်ဘုရားလို့ဒီလိုဆိုရင်လည်းပဲဒါခုနဗုဒ္ဓံတဏ္ဍကိစ္စမျိုးဆိုရလိုပဲတရဏဂုံယူတဲ့ယူတာယူတာဖြစ်တယ်ဒီလိုမှမဟုတ်လဲဒီနေ့ကစပြီးတော့တပည့်တော်ကရှင်ဖျားရဲ့တပည့်ပါပဲဘုရားနော်တရားတော်ရဲ့တပည့်ပါပဲတန်ခါတော်ရဲ့တပည့်ပါပဲလို့ဆိုလိုက်ရင်လည်းပဲဒါသူတရဏဂုံယူပြီးသားဖြစ်တာပဲဒီလိုမဟုတ်ဘူး ဒီနေ့ကစပြီးတော့တပြီးတော့ဖရာတရားတန်ခါမှတပါနော်တခြားဘလူကမှရှ िख ိုးခြင်းပါခြင်းမပြုတ်ပါဘူးအဲ့လိုမပြုတ်တဲ့ပုံကိုဖြစ်နေအတိမှပြုတ်တော်မူပါလို့ပြောလိုက်ရင်လည်းပဲဒါတရဏဂုံယူပြီးတာဖြစ်တာအဲ့တော့တရဏဂုံယူတာမှာအမျိုးမျိုးရှိတယ်နော်အခုအခုငါပြောကြတာဘယ်နှမျိုးလဲအဲတေချာမှတ်ကြငါပြောရင်လေးမျိုးရှိတယ်နော်ပထမတစ်မျိုးပါတော့ကိုယ့်ကိုယ်ကိုစွန့်တာဒုတိယက အဲမြတ်စွာဘုရားဒါလင်လဲလျောင်းရာရှိပါတယ်ဘုရားလို့ဆိုတာပေါ့လေနော်တတ္တရာဟာကတပည့်ခန္ဓာပေါ့ရှင်းရှင်းရတာတပည့်တော်ရှင်ဘုရားရဲ့တပည့်ပါဘုရားလို့ပြောတာနော်စတုထကတော့တပည့်တော်ရှင်ဘုရားမှာတပတ်တခြားအဲတခြားဒိဋ္ဌိတွေပါတွေပေါ့လေဟုတ်လားရှင်မခိုးပါဘူးဘုရားလို့ဒီလိုဆိုတာအဲ့ဒီလို၄မျိုးရှိတယ်ဟုတ်လားဒီလိုမဟုတ်လည်းပဲဆိုတော့မြတ်စွာဘုရားကိုဒီရောခန္ဓာဆုံးလူပါတယ်ဗါတယ်ပေါ့လေအမျိုးဒီနည်းနဲ့ဗါပြောပြောတော့မဟုတ်အဲတသက်ပတ်လုံးပေါ့လေအသက်ဆုံးသည့်တိုင်အောင် နော်မြတ်စွာဘုရားကိုကိုးကွယ်ပါတယ်ပါတယ်ဒီလိုပြောတာတည်းရှိပါတယ်ဟုတ်လားအဲ့တော့ဒီနေရာမှာပြောချင်တာလေးတစ်ခုရှိတယ်ဒီနေ့ကအစပြုပြီးတော့မြတ်စွာဘုရားကိုကိုးကွယ်ပါတယ်တရားတော်ကိုးကွယ်ပါတယ်တန်ခါတော်ကိုးကွယ်ပါတယ်ဆိုပြီးတော့ဆိုတာရှိတယ်နော်ဟိုတောင်ပလူဆရာတော်ကြီးအဲ့တိုင်ပဲခြားခြားပြီးတော့မဟုတ်လားဣဇအာဒိန်ကတ္တဝါဆိုပြီးတော့မှတ်မိကြတယ်ဟမ်မမှတ်မိအဲဟုတ်တယ်မလား ကိုကတော့အဲ့ဒါစိတ်ထဲသိသိဘဝင်မကြောက်ဘာကြောင့်လဲအဲ့ဒီအစ္ဆအာရင်ကတ္တဝါဆိုတာကယနေ့ကိုအစပြုပြီးဟုတ်လား beginning with today လောက်တာက newly arrived convert ဟုတ်လားသူကဒီနေ့မှဘုရားနဲ့တွေ့ပြီးတော့ဘုရားသဘောကျပြီးတော့ဒီနေ့ကစပြီးတော့ရှင်ဖျောက်ကိုကိုယ်ကဘာတော့မလို့ပြောတဲ့လူတွေကတော့ကြိုက်တယ်ဆိုတော့ဟိုဘုရားဘာသာဒီနေ့မှဖြစ်လာတဲ့လူကဒီဟာဆိုရင်တော့ဒါအသေးပဲရှိတယ် မွေးတွေကဗုဒ္ဓဘာသာဖြစ်လာတဲ့လူတွေကဒီနေ့ဆိုတော့မင်းတို့နောက်တော့ကတော့ဖះမကိုးကွယ်ကြဘူးလားဆိုတဲ့ပဲမကြလားဟမ်တပည့်တော်ဒီနေ့ကစပြီးတော့ဖះကိုးကွယ်ပါတယ်ဖះလို့ဆိုးနေတာကိုအစ္စာအာရင်ကတော့ဆိုတော့မင်းမနေ့ကဖះကိုးကွယ်တဲ့ကောင်မဟုတ်ဘူးလားနော်နောက်တော့တစ်သလုံးနေလာတာဖះကိုးကွယ်တဲ့ကောင်မဟုတ်ဘူးလားလို့မင်းရင်ဘယ်လိုဖြစ်အဲ့ဒါကြောင့်မို့ကိုကတော့အစ္စာအာရင်ကတော့သိစိတ်ဆက်သိဖို့သဘောမကျဘူးဟုတ်စယူတဲ့အချိန်တော့ဆိုရင်ဆိုခဲ့ပေါ့ဟုတ်လားကလေးကလေးလေးဘွားတော့ဆိုရင်ဆိုခဲ့ အဲအဲ့ဒီနောက်တော့ဆိုဖို့မလိုဘူးလို့ဒီလိုပဲယူဆဘာလို့ကိုယ်တဏ္ဍကုံမြဲကြတာကဒီနေ့မှမြဲတာမှမဟုတ်ပဲဘူးဒီနေ့ဆိုတာကတော့အထက်ထက်ဆိုတာကတော့ဟိုမြဲရတန်ပတ်ဆိုတာလို့ပေါ့ဟုတ်လားဟိုပိုးပူပူခိုင်မြဲအောင်ဆိုပြီးတော့တို့ကနေတိုင်းဆိုတာအောင်နေတိုင်းမဆိုလို့တစ်ချိန်တစ်ခါပဲဆိုထားလိုက်တယ်ဆိုလဲစိတ်ထဲကအဲ့ဒီဟာရှိနေတဲ့ရှိနေတဲ့ပြန်ကလည်းပေါ့လို့တို့ကတဏ္ဍကုံတီးနေတာပဲပေါ့ဒါကြောင့်မို့အဲ့ဒီအစ္ဆအာရင်ကတော့တော့စိတ်ကတိတ်တိတ်ဘဝမကြောက်အဲပထမဆုံးတွေ့လို့အခုစာစာထဲမှာပါတဲ့ဟာကြအဲ့ဒါမျိုးလေ မြတ်စွာဘုရားနဲ့တွေ့တယ်မြတ်စွာဘုရားတရားဟောလိုက်တိတ်သဘောကျသွားပြီးတော့ထပြီးတော့တပည့်တော်ကိုဒီယနေ့မှစပြီးတော့အသက်ဆုံးပြတန်အောင်ကိုယ်ကိုယ်တဲ့ဥပဒကပြီးမှတ်တော်မူပါဘုရားဒီလိုပြောတာဟုတ်သူကဟုတ်တယ်လေငကိုတော့ဘုရားတပည့်မဟုတ်ခဲ့ဘူးဘုဒ္ဓဘာသာမဟုတ်ခဲ့ဘူးဗမာလေအခုခုကိစ္စကားနဲ့ပြောတယ်အခုမှဘုရားနဲ့တွေ့လို့ဘုရားကတရားဟောလိုက်လို့သဘောကျတော့မှသူသူ့ဟာသူ contract လုပ်တယ်ပေါ့အဲ့ဒီခါကျမှဒီလိုဒီနေ့ကစပြီးတော့ရှင်ဘုရားတပည့်လို့မှတ်ပါဗျာဒီလိုလုပ်မှာဒါဒါသဘာဝကျတို့ကမွေးရဘုရားတာဖြစ်လာ အဲ့ဒါဒီနေ့မှဒီနေ့ကစပြီးဒီတော့ဖះကိုးကွယ်ပါတယ်ဆိုင်ခုနလို စကားကတ်စရာတွေရှိတယ်နော်အဲ့ဒီဟိုကျန်ကံမှာတော့အဲ့ဒီအဲ့ဒီနေ့လေးတွေပေးထားတာရှိတယ်ဒီယနေ့မှအစပြုရတော့ပါဗျာအဲ့ဒါကတော့ခုနလိုဖြစ်ဖို့ရှိတယ်အစဖြစ်တယ်လူကတော့ဒါဟုတ်တယ်ဒီဒီနေ့ကစပြီးတော့ဒီတော့ဘုရားဘာလာ ဖြစ်ပါပြီပေါ့လေအဲ့လိုလောက်တာနော်ပြီးတော့ကိုတခြားနည်းတွေလည်းရှိသေးတယ်ပေါ့လေထားပါတော့ဒီလေးခုပဲမင်းတို့မှတ်ထားကြဟုတ်လားအဲ့တော့ဒီဒီလေးခုတွေကတနည်းနည်းနဲ့ ယူရင်လည်းပဲတရဏဂုံယူပြီးသားဖြစ်တာပဲသို့မဟုတ်လည်းပဲအခုတို့ယူနေကြတဲ့ဗုဒ္ဓံတရဏံကိစ္ဆာမိဆိုလိုက်လည်းပဲတရဏဂုံယူပြီးသားဖြစ်တာအဲသို့တော့ခုနငါပြောသလိုအဓိပ္ပာယ်လေးကိုနားလည်အောင်လုပ်ပါနော်ဗုဒ္ဓံတရဏံကိစ္ဆာမိဆိုရင်ဖရာကို ကိုးကွယ်ရဟူ၍စိကပါ၏သို့မဟုတ်တိမှတ်ပါ၏တရားတော်ကိုကိုယ်ကိုယ်ရဟိသိမှတ်ပါ၏တန်ခါတော်ကိုကိုယ်ကိုယ်ရဟိသိမှတ်ပါ၏အဲ့ဒီဟာလေးတော့သိနေပါစေအဲ့လိုဆိုရင်မင်းတို့တကယ်တဏှာကုံစစ်စစ်ရနော် တဏှာကုန်တီးနေတဲ့မြတ်ကာလပတ်လုံးမင်းတို့ကဗုဒ္ဓဘာသာလို့ပဲဆိုရဗုဒ္ဓဘာသာဆိုတဲ့စကားလုံးကဘုရားလက်ထက်ကလည်းမရှိခဲ့ဘူးဟုတ်လို့မလားဘုရားတပည့်ပဲရှိတယ်ဟုတ်လားဘုရားဥပါဒကဗုဒ္ဓဘာသာဝင်ဆိုရင်ဘာမှဥပါဒကလို့ခေါ်တယ်ဥပါဒကဆိုတဲ့စကားလုံးကကြားဘူးလားကြားဘူးပါတယ်နော်မင်းတို့ဥပါဒကဆိုတော့ဘုရုမြင်တော့မျက်စိလေဟမ်ရွှေရကုံရွှေရကုံဖျားပါကြည်တိလေးတီးနော်ဥပါဒကဆိုတာစိကတ်တတ်တဲ့ပုဂ္ဂိုလ်ဆိုတဲ့အဓိပ္ပာယ်ရှိတယ် ဖရာတရားတန်ခါကိုစီးကတ်တတ်တဲ့ပုဂ္ဂိုလ်စီးကတ်တဲ့ပုဂ္ဂိုလ်ကိုဥပါဒကမိမတွေကိုကြတော့ဥပါတိကာလို့ခေါ်တယ်နော်ဒါကဟို feminine gender နဲ့ masculine gender ပြောင်းတာပါဠိဘာသာမှာအဲ့တော့မိမကိုဥပါဒကလို့မခေါ်ဘူးဘယ်လိုခေါ်တော့ဥပါတိကာနော်မင်းတို့မှန်မှန်လေးနဲ့ငါရတယ်ကျွန်တော်ဥပါဒကမဟုတ်ဘူးနော်ဥပါဒကယောက်ျားကိုဟုတ်လားဒါမဲ့တို့ဗမာစကားကျတော့ဥပါဒကကြီးခေါ်ခေါ်နေရတာဟုတ်တယ်မလား နည်းနည်းနည်းပြင်သွားမယ်ကွာဒါတို့ကဒီနိုင်ငံမှာအစ်အစ် establish လုပ်နေတာဟုတ်လားဟိုဟိုကဗမာပြည်ကယူလာတဲ့ဗုဒ္ဓဘာသာပဲမယ်လို့မှားတာတွေတော့တို့ကပြင်ရလိမ့်မယ်နော်အဲ့ဒါဥပါဒကအဲ့ဒါဥပါဒကလို့ခေါ်ခြင်းလဲခေါ်လို့ပေါ့လေသူကဥပါဒကလို့တော့မခေါ်နဲ့နော်အေးအဲ့လိုယရဏသုံးပါးကိုစီးကတ်တဲ့ပုဂ္ဂိုလ်ကိုသုံးဖို့တရဏဂုံတီးနေတဲ့မြတ်ကာလပတ်လုံးအဲ့ဒီပုဂ္ဂိုလ်ကိုဘာလို့ခေါ်လဲဥပါဒကလို့ခေါ်တယ်နော် ဥပဒကကိုဟိုခီနီးနဲ့ဘာသာပြန်ရင်ဘုဒ္ဓဘာသာလို့ပဲပြန်ကြပါစို့ကောင်းပြီအဲ့ဒီတရဏဂုံယူထားလို့မင်းဥပဒကဥပဒကဖြစ်နေပြီနော်ဥပါတိကဖြစ်နေပြီဆိုတော့အဲ့တော့မင်းမှာဆွေမျိုးရှိတယ်ဆိုတော့နော်အဲ့ဒီဆွေမျိုးကတခြားဘာသာဝင်ဘုန်းကြီးပဲဖြစ်ဖြစ်ပါဖြစ်ပေါ့ အဲ့ဒီဘုန်းကြီးကိုမင်းရှစ်ခိုးမယ်အာသူကငါဆွေမျိုးပဲဆိုပြီးတော့ရှစ်ခိုးမယ်အဲ့ဒါတဏှဂုံပြက်လားမပြက်ဘူးလားမင်းတို့မင်းတို့ကခရိယံဘုန်းကြီးတွေဘာတွေဆွေမျိုးတွေကရှိချင်းရှိလဲဟမ်နော်အဲ့အဲ့ဒါအယူတည်ပေးတယ်ဆိုတော့ဟောလားရှစ်ခိုးတယ်ဟိုသူ့ကိုကိုးခွေတဲ့အနေနဲ့ရှစ်ခိုးတာမဟုတ်ဘူးဆွေမျိုးဘုန်းရှစ်ခိုးတယ်နော်အဲ့လိုဆိုရင်တဏှဂုံပြက်မလားပြက်ဘူးလားမပြက်ဘူးနော် အာမင်းပညာသင်ပေးဘူးလေဟာခရယံဘုန်းကြီးကဒါမှမဟုတ်သူ့ကိုယူသေးပြုတယ်ရှစ်ခိုးတယ်ဒါရောပြက်မလားဒါလည်းမပြက်ဘူးနော်ဟာဒီလူကတော့သူ့အရှင်မခွင့်ငါတော့ကြဒုက္ခပိတ်ရင်ပေးမှာဟဲ့မဖြစ်ဘူးဟုတ်လားအဲ့တော့ရှစ်ကလေးတော့ခိုးလိုက်အောင်ပါဆိုပြီးတော့ရှစ်ခိုးမယ်ရှစ်တော့ကဘယင်နေရှစ်ခိုးတာအဲ့ဒါပေါ့ဟုတ်တယ်မလားဘယ်ရှစ်ခိုးကြမလဲလူလူချင်းကိုဒါမှလို့သူကဘယင်ဖြစ်တော့ဒုက္ခပိတ်နေတယ်ဆိုရှစ်ခိုးတယ်အဲ့လိုရှစ်ခိုးရင်ကပြက်မလားမပြက်ဘူးတဲ့နော်ဘယ်လိုရှစ်ခိုးရင်တော့ပြက်မလို့ အာဒီပုဂ္ဂိုလ်ဟာငါဟမ်အဲကိုယ်ကစိတ်ကတဲ့အနေနဲ့ရှ िख ိုးရင်တော့ကိုကိုတရဏကုံပြတ်သွားမယ်ဟိုတစ်ဖက်ကိုဟိုတစ်ဖက်ကိုလက်ခံလိုက်တဲ့သဘောဖြစ်သွားပြီပေါ့နော်အဲ့ဒါလည်းမင်းတို့မှတ်ထားဒါကြောင့်မို့ဟိုတခြားဘာသာကြားဆရာတွေဘာတွေကိုအယူသေးပေးတာရှ िख ိုးတာတို့ဘာတို့ကကိစ္စမရှိဘူးဟုတ်လားသူတို့ကိုကိုကဟိုကျေးဇူးတင်တဲ့အနေနဲ့ရှ िख ိုးတယ်ကြောက်လို့ရှ िख ိုးတယ်နော်ဆွေမြုပ်မှုရှ िख ိုးတယ်ဒီလိုသာလောက်တာပေါ့သူတို့ကိုကိုယ်ခွေရာ ဝတ်တန်ត្រာဝတ်မှာထွံ့မြောက်ကြောင်းကိုလမ်းညွန်တတ်တဲ့ပုဂ္ဂိုလ်အဖြစ်ဒီလိုယူဆပြီးတော့ရှေ့ခိုးတာမဟုတ်ဘူးနော်အေးအဲ့ဒါကြောင့်မို့တဏှဂုံယူတယ်ဆိုရင်လည်းပဲအဲ့လိုတကယ်အဲလောကမှာအမျက်ဆုံးပုဂ္ဂိုလ်ပဲသို့မဟုတ်လဲအဲငါ့ကိုကောင်းရကောင်းကြောင်းနော်လောကုတ္တရာနဲ့ပတ်သက်ပြီးတော့ကောင်းရကောင်းကြောင်းကိုညွန်ပြတတ်တဲ့ပုဂ္ဂိုလ်ပဲလို့ဒီလိုယုံကြည်ပြီးတော့ ရှ िख ိုးတာမျိုးကိုတရဏပုံယူတယ်လို့ခေါ်တာပေါ့အဲ့လိုမဟုတ်ဘဲနဲ့ခုနလိုဟိုစေမျိုးမို့ငိုကြောက်လို့ရှ िख ိုးတာပါမျိုးဒါမျိုးကတရဏပုံမပြတ်ပါဘူးဟုတ်လားဒီနေ့ကဒီနေ့ကကိစ္စတစ်ခုရှိတယ်ပြောတော့ပြောမှကမတတ်နိုင်ဘူးနော်ဒီတက်ကိုသူတို့နားထောင်လို့မကြိုက်လည်းမတတ်နိုင် သားကခရိယံဖြစ်နေအဖေကြီးဆုံးသွားဒုတ်ပင်လို့သွားတော့ဟိုဒီရှုကနေပေါ့လေတဲတော့ကနေကြတော့ကိုင်မင်းတို့အလုံးကြော့ကြကြော့ကြဆိုတော့အဲ့သားသားနဲ့မီးလာမကြော့ဘူးပေါ့ကွာရှင်မခိုးဘူးပေါ့ဟိုဒူးထောက်တော့ထိုင်းနေကြပါကိုကလည်းရေးမိပါလေဟောတော့သူတို့ခရင်ရမလို့ရှင်မခိုးတာပဲ ငါတော့ပြောရင်လည်းဒါမှမဟုတ်လည်းအခွင့်အရေးလည်းပြောစရာလည်းမဟုတ်တော့ကို့အဖေကိုကိုကျေးဇူးတင်နေနေနဲ့ရှိခိုးတာဒါမင်းတို့မင်းတို့ခရိယံတရဏဂုံမပြတ်ပါဘူးလို့ကိုကပြောရှင်တယ်ပြတ်မယ်မထင်ပါဘူးနော်ခရိယံမှာဟိုပြညတ်တော်၁၀ပါးထဲမှာတော့ပါတယ်မဟုတ်လားငါမှတပါးတခြားဖះကိုမကိုးခွေရဘူးဆိုတာပါတယ်အဲဒါကြောင့်မို့ခရိယံတွေကဖះမှတပါးဘဒုကိုမှရှင်မကိုးအောင်ဟုတ်လားဘုန်းကြီးလည်းရှင်မကိုးအောင်မိဘလည်းရှင်မကိုးအောင်ပါဘူးပေါ့လေဒါကခုနလိုလို့ငါကထင်တယ်နော် တကယ်သူ့ကိုသူ့သူ့ကိုကိုးကွယ်တဲ့အနေနဲ့သူ့သူ့ဘာသာကိုလိုက်နာပြီးတော့ကိုးကွယ်တဲ့အနေနဲ့ရှိခိုးရင်တော့ဒါဟုတ်မှာပေါ့ခုအဖေကြီးတယောက်သေးတယ်ကွာနော်ကိုကြည့်စုရှင်ပဲဟုတ်တယ်မလားအဖေဆိုတာခရစ်ယာန်ဖြစ်ဖြစ်မွတ်စလင်ဖြစ်ပါဖြစ်ပဲတားနဲ့အမိဟိုမိဘနဲ့တားသမီးဆိုတာအလုံးကျေးဇူးများတာဒါလို့ကျေးဇူးကြီးတဲ့အဖေကိုဒီဟာလေးဘိုးချတာလေးမလုတ်လိုက်နိုင်ဘူးမလုတ်လိုက်ရဘူးတို့အနေနဲ့ဆိုရင်တော်တော်ကိုနင့်သွားတယ်နော် ကိုခရိယံဖြစ်နေတာနဲ့ပဲကြည့်ပါဦးကိုကိုဘောလွန်ကျေးဇူးရှိခဲ့တဲ့အဖေအဖေအရင်ကိုဟဲ့ဟဲ့ပက်ပက်နော်အယူသိမပေးလိုက်နိုင်ဘူးရှင်မခိုးလိုက်နိုင်ဘူးဝန်နဲ့ဆရာကြီးကတော့အောင်းမင်းအေးအဲ့တော့ငါကတော့ပြောချင်တာတော့ဒီလိုဒီလိုရှိခိုးတာတော့မင်းတို့ခရိယံတန်ကိုမပြတ်ဘူးလို့ပဲထင်တယ်လို့ပြောချင်တယ်ဒါပါတော့အေးဒါကြောင့်မို့ဒါကိုလည်းနားလည်ထားကြရအောင်ဒါကြောင့်မို့လို့ပဲဒုဗုဒ္ဓဘာသာတွေက တခြားဘာသာဝင်ဘုန်းကြီးတွေဘာနဲ့တွေ့ရင်ဟိုပြေးလဲအောင်ဆက်ဆံနိုင်တယ်ဟုတ်လားရှေခိုးလဲခိုးလဲတာပဲဆိုတော့ဘုရားနဲ့တပည့်တော်နဲ့ဗာနဲ့လည်းပြောလိုက်တာပဲခရိယာနေကြတော့သူတို့အဲ့ဒါမျိုးလာခန်းခံနေတယ်တို့ဘုန်းကြီးတွေနဲ့လာစကားပြောရင်ခမရနဲ့ကျွန်တော်နဲ့လောက်တော့တာပဲသူတို့သိတယ်သူတို့တပည့်တော်နဲ့ပြောရမယ်ဆိုသိမှလို့မပြောဘူးတချို့ကတက်တယ်အဲ့ဒါမျိုးတွေလောက်တယ်ဗမာပြည်မှာတော့ရှိတယ်ဒီမှာအဲ့တော့ဒါကတော့ဟိုငါထင်တာကတော့ဒါလူယဉ်ကျေးမှု သတ်မှတ်ချက်တစ်ခုပဲဟုတ်လားဘုန်းကြီးတွေ့ရင်ဘုန်းကြီးကိုဟိုအရှင်ဘုရားနဲ့ပြောတာဆိုတော့ဒါဟာဟိုသူ့ဘာသာကိုစွန့်တဲ့သဘောမဟုတ်ဘူးလူလူမှသတ်မှတ်ထားတဲ့ etiquette ရှိတယ်မဟုတ်ဘူးလားနော်အဲ့ဒါကြောင့်မို့ဒါကတော့သူတို့ဟိုလွန်နေထင်တာပဲလားဘုန်းကြီးတပည့်တော်နဲ့မပြောနိုင်တာမျိုးပေါ့လေဟုတ်လားတခါလေတပည့်တော်နဲ့မှားပြောမိတော့သူကကျွန်တော်နဲ့ပြင်ပြောတဲ့လူတွေကလေသူကတွေ့ဘူးလေတို့ဗမာတွေကြတာပဲ အဲ့ဒီလိုရိုမန်ကက်သလစ်ဘုန်းကြီးတွေနဲ့မှလည်းတွေ့ရမှာသူတို့ကချော့လို့တပြည့်တော်ထဲမှာလည်းချလာတာပြောတာဒါကိစ္စမရှိဘူးလေပြောနိုင်တယ်နော်အေးအဲ့တော့ဒါပါတော့အဲ့ဒါကြောင့်မို့အခုတရဏဂုံတရဏဂုံကြောင့်အခုတော်လေးသိသွားပြီဟုတ်လားနောက်ထပ်ဘာသိဖို့လိုသေးတယ်လဲဆိုတော့ဒီမှာပြောထားတာကတရဏဂုံပြက်တာ နော်ဘယ်လိုဖြစ်ရင်တရဏဂုံပြတ်တယ်လေတရဏဂုံပြက်တာမပြက်နိုင်တဲ့ပတ်သက်ပြီးတော့နှစ်မျိုးရှိတယ်တရဏဂုံပြက်နည်းနှစ်မျိုးရှိတယ်ဒါကတော့ from the point of view of buddhist ပေါ့လေနော်အပြစ်ရှိသောပြက်ခြင်းနဲ့အပြစ်မရှိသောပြက်ခြင်းဆိုတော့တရဏဂုံပြက်ခြင်းနှစ်မျိုးရှိတယ် အပြစ်ရှိသောပြက်ချင်းဆိုတာဘာလဲဆိုရင်တခြားဘာသာဝင်လိုက်ရင်ဒါအပြစ်ရှိသောပြက်ချင်းဖြစ်သွားပြီပေါ့နော်။ကိုကဗုဒ္ဓဘာသာနဲ့ခရစ်ယာန်လှုပ်သွားပြီးအဲမွတ်စလင်လှုပ်သွားပြီးဟိန္ဒူလှုပ်သွားပြီးပေါ့လေစသဖြင့်ဖြစ်သွားတဲ့ခါမှာသူတဏှာကုံပြက်သွားတယ်။အဲ့တော့တဏှာကုံပြက်သွားတဲ့ခါကျတော့ဒါဘာလဲဆိုတော့တို့တို့ဘက်ကနေကြည့်ရင်မှန်ကန်တဲ့အယူမှမှားတဲ့အယူသို့သွားတာပဲနော်။တို့ကလည်းတို့တော့မှားတဲ့အယူရှိတဲ့လူလို့ထင်တာပဲလေဒါအချင်းချင်းထင်ကြတာပါဟုတ်လား။ဒါတို့ဘက်ကနေကြည့်တဲ့ခါကျတော့ တမ္မာဒိဋ္ဌိမှန်ကန်သောအယူရှိတဲ့လူအဖြစ်မှသူမှားတဲ့အယူရှိတဲ့လူအဖြစ်သူရောက်သွားတယ်ဆိုတော့ဒါမျိုးအပြစ်ရှိတဲ့တရဏဂုံပြက်ချင်းမျိုးလို့ဒီလိုခေါ်တယ်ဒါဘာသာပြောင်းသွားရင်ဆိုကြပါစို့နော်ဒါတရဏဂုံပြက်သွားတယ်အဲ့ဒါကိုမကောင်းတဲ့ပြက်ချင်းမျိုးပေါ့လေဒါကိုယ့်ဘက်ကနေပြီးတော့ကြည့်ပြောတာဟုတ်လားအဲအဲ့လိုဆိုရင်မကောင်းတဲ့အကျိုးတွေရတတ်တယ်တဲ့နော်ဒါတော့အဲအပြစ်မရှိတဲ့တရဏဂုံပြက်ချင်းမျိုးဆိုတာကတော့ သေတာပြောလူဟာသေရင်တရဏဂုံပြတ်တယ်သေပြီးတရဏဂုံကနောက်ဘဝပါမသွားဘူးလို့ဆိုလို့နော်သေသွားရင်တရဏဂုံမရှိတော့အဲ့ဒါကြတော့မကောင်းတော့အကျိုးတွေပါလေဘာမှမပေးဘူးပေါ့ဒါကတော့သူ့ဟာသူဟိုတဘာဝလျောက်လူတတ္တဝတယောက်ကသေသွားတာပေါ့အဲ့ဒါကအဲ့ဒီပြက်ချင်းကဒါ လောကီတရဏဂုံပေါ့လေနော်လောကုတ္တရာတရဏဂုံကဒီလိုပြတ်တာမရှိပါဘူးနောက်ဘုရားလည်းပဲလောကုတ္တရာတရဏဂုံကတော့ပါသွားတယ်ဗျနော်ဘာကြောင့်လဲဆိုတော့ဒီဘုရားကတည်ပြီးတော့ဆိုတော့နောက်ဘုရားတောတာတောတာမဆိုပါတော့တောတာမဒီဘုရားနေတည်တတ်ပြီးနောက်ဘုရားလူသွားဖြစ်တယ်ခလေးလေးဖြစ်အောင်တော့တဲ့သူကတခြားပါတာမပြောင်းတော့ဘူးဆိုတော့တောတာပန်လေးတယောက်ကခရိယန်ဘိုက်တက်တော့ဝင်စားမယ်ဆိုတော့မွေးလာသည့်တိုင်အောင်သူကခရိယန်မဖြစ်တော့အဲ့လိုအဲ့လိုသူတို့ကြတော့ အရိယာဖြစ်သွားတဲ့ပုဂ္ဂိုလ်တွေဟုတ်လားတရားထုရပြီးတဲ့ပုဂ္ဂိုလ်တွေကျတော့ငဲတယ်ပုထုဇဉ်ဆိုတာတွေကတော့ဒီလိုမမငဲဘူးဟုတ်လားဖြစ်ခြင်းဖြစ်မယ်မဖြစ်ခြင်းမဖြစ်ဘူးတော့ပုထုဇဉ်ဒီဒီဘဝဗုဒ္ဓဘာသာကတည်ပြီးတော့ဆိုတော့ခရိယံဘိုက်ထဲဝင်လာတယ်အဲသူဟာခရိယံဖြစ်ခြင်းလည်းဖြစ်မယ်နောက်တနေ့ဗုဒ္ဓဘာသာဖြစ်ခြင်းလည်းဖြစ်မယ်ဒါကတော့မသေးကြဘူးအဲအရိယာပုဂ္ဂိုလ်တွေကြတော့ဒီလိုမဟုတ်ဘူးတဲ့သူကသူ့ဘာသူမဟိုမသိတော့မှတခြားဘာသာတော့ဘယ်တော့မှသူမသွားတော့ဘူးတခြားဆရာပေါ့လေဆရာဆိုတာ ဟိုဘာသာရေးပြောတခြားဖះကိုဘယ်တော့မှမကိုးပဲတော့ဘူးအဲ့ဒါကြောင့်လောကုတ္တရာတဏ္ဍကုံကတော့ခိုင်မြဲတယ်အဲလောကီတဏ္ဍကုံကတော့နီးနှမျိုးနဲ့ပြတ်နိုင်တယ်နော်ပထမနည်းကပါတော့ဒီဘာသာကိုဆွင့်ပြီးတော့တခြားဘာသာဝင်သွားရင်လည်း